ဟိုသူတို့ဟာလည်းဟိုမြေစင်းဆိုတာနဲ့တခြားစီလားတခြားစီပါတခြားစီပါဗျာမြေစင်းကရန်ကင်းတော်မှာဟုတ်ရန်ကင်းတော်မှာဗျာရန်ကင်းတော်တပည့်တော်တို့ကတစ္ဆာဝေတစ္ဆာဝေဘုကုတ်ရေဘုကုတ်ဒီကလာတိသဝရီတဲ့လာတို့မှန်ပြီပဲနဲ့ဟုတ်ပါတစ္ဆာဝေဒကူပါဟင်တစ္ဆာဝေဒကူပါဗျာဟောမတစ္ဆာဝေဒကူတင်ပါဗျာအေးအေးအေးပါတော့သူအိမ်ရဲ့ပါတယ်တွေ့လိုက်တာတစ္ဆာဝေဒကူဆရာတော်ဆိုတာ ခေမာသာရပါဗျာဟုတ်ပြီမန္တလေးဆိုဟိမန္တကဒူတင်ပါဗျာသူရေးထားတာတဲ့တွေ့လို့တင်ပါဗျာဘူးဆရာတော်ဆိုတာတင်ပါဗျာတို့ပါလားဗျာဒုက္ခထာတွေကိုတချင်းလုပ်ပြီးဆိုထားတာမှန်ပါဗျာမင်းပိဋိခံတို့ဘာတို့ဆိုအဲ့ဓာဒီလုပ်ဖို့ရဆိုတိစ္ဆာဝေရကုဆရာတော်တို့ပါရှိပါသေးတယ်ဒါကြောင့် ညာကြောက်ဆရာတော်တင်ပါဗျာညာကြောက်ဆရာတော်ရဲ့ဘေးဆရာတော်ရဲ့အဲ့ဓာဒီအကြံပေးလို့သူ လုတ်ပါသေးသူအဲ့ဒါလူပါခဲ့လို့လေတင်ပါဗျာဟင်အဲ့တော့ဒုသစ္စာဝေရကူကအဲကျင့်နေတဲ့အဲ့ဒီယောဂီအားလုံးဟာသာနာပလီလီပဲဟုတ်ဗျာအဲ့တော့သူများကြောမဲ့စား ကိုကိုကိုမကြောနိုင်ဘူးလားကြောနိုင်ပါဘူးကျူးလာနေပါဟင်တနေ့ချင်းကြောပြီးပြီတော့ဟင်ဒီမှာကြောပါလိမ့်မယ်ဟုတ်ကလားတူဝီဘူးဆရာတော်ဘုရားကြီးအမြဲတမ်းပြောလေးပြောတာရှိပါတယ်သူများကြီးမူဖို့တဲ့ကိုကိုကိုကြီးညိုအောင်ကြိုးစားဘုရားတော်ဘုရားကြီးအမြဲပြောလေးပြောတာရှိတဲ့စကားလေသူတော်ဘာကြီးမူဖို့တဲ့ ကိုကိုကိုကြည်ညိုဖို့ကြိုးစားတယ်ပေါ့ဟင်သူကကိုကိုကိုကြည်ညိုခဲ့တယ်ဘောတော့ကိုเจ้าကိုသိနေတာကြည်ညိုစရာမမကောင်းဘူးဘောမမကြည်ညိုစရာကောင်းပါဘူးဟုတ်နော်လူများတွေကတော့ကိုเจ้าမပြီးလို့ကြည်ညိုနေတာကကိုเจ้าကိုပြီးလို့ကြည်ညိုစရာမကောင်းဘူးအဲ့ဒါကြည်ညိုစရာဖြစ်အောင်လုပ်ပါမှန်ပါ ကိုကိုယ်တိုင်ဖျားခြင်းသလိုကျင့်လို့သိသလိုသိရင်ကိုကိုယ်တိုင်ဖျားပဲကိုကိုယ်တိုင်တရားပဲကိုကိုယ်တိုင်သံဃာပဲဟုတ်နော်ဟုတ်နော်ဒီတရားပြီးလိုက်တာနဲ့ပရဏဂုံသုံးပါးကုန်ဒီတော့တာတစ္ဆာမြင်တာနဲ့ပေါ့လေတစ္ဆာမြင်တာနဲ့ပရဏဂုံသုံးပါးအကုန်တည်တယ်ဆိုတော့ဒုက္ခနာကြီးက ဘုရားကြောင်းဆောင်နဲ့မတူဘူးလားတူပါတယ်ဗျာဟင်ဟင်ဘုရားကြောင်းဆောင်ကြီးတရားကြောင်းဆောင်ကြီးသံဃာကြောင်းဆောင်ကြီးအဲ့ဒီကြောင်းဆောင်ကြီးဖြစ်တဲ့ချိန်ကြတော့ဘုရားရဲ့ကိန်းနေတဲ့ဘုရားကိန်းနေတဲ့တရားကိန်းနေတဲ့သံဃာရဲ့သုံးပါကြောင့်ဒုစိတ်ဒီမရိုင်းတော့ဘူးနော်မရိုင်းတော့ဘူးဟင်မရိုင်းတာနဲ့ယဉ်ကျေးတာအတူတူထင်နော် ကျင်ကြီးတယ်ဆိုတာအဲ့ဒါဆိုတာဟင်ကျင်ကြီးလာတယ်မရိုင်းတော့ဘူးဟုတ်ဗျာအဲ့ဒီမရိုင်းနာတော့မယ်သူမိတ်ကြပြီဆိုကြပါစို့သောတာပန်ဖြစ်တဲ့ပုဂ္ဂိုလ်ဒီအပြင်းနာမရိုင်းနာကိုယ်ရင်ကိုယ်မရနိုင်ကြတော့ရိုင်းနေတာပဲနော်သိရှိဖို့တကြိမ်လောက်ပဲရှိဖို့ကိုယ်ဘူးကောင်းအပြင်းလောက်ပဲဟုတ်တာကိုယ်ရင်ကိုယ်မရကြတော့ဝိသကာတို့ကြည့်ပါလားဗျာအနာတပိန်တို့ကြည့်ပါလားဗျာ အဲ့ဒါသူတို့အရိယာအိမ်ကြီးတယ်မဟုတ်ဘူးလားအရိယာခံအိမ်ကြီးဒီကြီးတယ်ပဲလေအဲအဲ့ဒါသူတို့အဲအိမ်ရောက်လို့ကိုလင်ကိုမယားနဲ့အဲတွေ့တဲ့ခါကျရင်ရိုင်းရတာပဲဟုတ်နော်အင်းရိုင်းအောင်ပါပဲရိုင်းရအောင်ပါေတော်ရှိခိုးတောင်တစ်ချိန်လောက်ပဲရှိခိုးပါအောင်ပါတကယ်လို့ဒုတိယမဲ့တတိယမဲ့ အဲ့ဒီလောက်ထိရောက်သွားတဲ့ပုဂ္ဂိုလ်ကြတော့ချင်မုံနှစ်ပါးကိုသူကကွယ်ပယ်လိုက်ပြီလေအရေးကြီးဆုံးကတော့အဲအကြိုက်ပယ်ဖို့ပဲလေအဲအချစ်ပယ်လိုက်ရင်အမုံကလို့လူပြေတာပါအချစ်ရှိလို့အမုံဆိုတာပေါ်နေတာကိုဟုတ်နော်အချစ်ဆိုတာမှမရှိရင်အမုံမှပေါ်တော့ဘူးဟုတ်နော်တွေ့တာတွေ့တာပဲအဲအကောင်းဆိုးဆိုတာတို့ကချင်မုံနှစ်ပါးကနေပြီးတော့အစွဲကနေပြောတာ တို့ကိုယ်ပိုင်မဟုတ်သေးဘူးတို့ဒီလည်းမဟုတ်သေးဘူးဟင်ချိန်မုံနှစ်ပါးသည်အဲရေကုံသည်မဟုတ်သေးတစ္ဆာဝေရကူသည်မဟုတ်သေးဟုတ်ကလားဟုတ်ပလားဟုတ်သေးဘူးနော်ဒါတို့ခန္ဓာကပြောတဲ့ဓာတိပဲရှိသေးတယ်ခန္ဓာကတော့သူတန်းနဲ့တည်ရင်ကြိုက်ရင်ကြိုက်မှာပေါ့သူတန်းနဲ့မတည်ဘူးမကြိုက်မကြိုက်ဘူးပေါ့ဒါလူသည်မဟုတ်သေးဘူး သစ္စာသည်မဟုတ်သေးဘူးဟုတ်နော်ဓာတိလိုပဲခေါ်ရမယ်တင်တယ်ဟင်ဓာတိလိုပဲခေါ်ရမယ်ဗျအဲအဲ့ဒီဟာကိုလေဒုကကြော်နိုင်မှချိန်မုံနှစ်ပါးကိုကြော်၍သူ့သဘောသူ့အတိုင်းမြင်သွားတဲ့ပုဂ္ဂိုလ်ကြတော့ချိန်မုံနှစ်ပါးမရှိတော့ဘူးကြိုက်မကြိုက်မရှိတော့ဘူးအဲ့ဒီကြိုက်မကြိုက်မရှိတဲ့အတွက်ဟိုတို့ပါတော့ကြိုက်စော်ကမုံပြမမရှိတော့ဘူးဟုတ်ဗျာအဲဒါကြတော့ သူပထမမဲ့လောက်ကတော့အပြင်လူတွေလောက်တော့ရှိခိုးရှိရှိခိုးမှာပေါ့အိမ်ကလူကတော့ရှင်မခိုးဘူးဟုတ်ဗျာရှင်မုံနှစ်ပါးလွန်သွားတဲ့ခါကျအိမ်ကလူကပါရှိခိုးမယ်ဟုတ်ဗျာဟင်ဟင်ဟိုကိုပြီးလို့ရှိရင်ကိုเจ้าတည်ဆုံးကြီးကိုအတူနေတယ်မဟုတ်ဘူးလားဟင်ကိုเจ้าတည်ဆုံးကြီးအတူနေဗျအဲ့တော့ဟောချင်းမုံနှစ်ပါးလွန်တဲ့ပုဂ္ဂိုလ်ကြမှာ ကိုအိမ်သားတွေကရှိခိုးမှာဗျဟင်ဟင်ရှိခိုးခံနိုင်အောင်ကြိုးစားမှာဗျအဲဒီကကြချင်းမုံနှစ်ပါးကြောင့်ဖြစ်တဲ့ရိုင်းဆိုင်မှုမရှိတော့ဘူးနော်ဟုတ်တော့သို့တော့ဘဝကိုခင်မင်းနဲ့ဘဝရာကနဲ့ပြီးတော့တို့ခန္ဓာကိုမိပြုဖြစ်တဲ့မာနရှိသေးတယ်နော်ဘဝရာဂရဲ့မာနရဲ့အဝိဇ္ဇာရဲ့ မာနရှိတဲ့အတွက်မာနရိုင်းတော့ရိုင်းဦးမှာကာမရိုင်းတာမရိုင်းရှိမှာလေဟုတ်နော်ကာမရိုင်းတာမရိုင်းမှာဗျအဲ့တော့ဘဝရာဂရှိတဲ့ပုဂ္ဂိုလ်ဘဝဘောတမခင်မမှုစိတ်ပြောတာပေါ့ဗျာကိုဘဝကိုခင်မနာပေါ့ဟုတ်နော်ဟင်ဟိုချေမုံနာဘာကဒူရဘာတစ်ဖက်အာယုံခင်မနာဟင်အဲဘဝရာဂဆိုကုကုကုခင်မနာဘာလို့ခင်မနောကုကုကုအထင်ကြီးလို့ဟုတ်နော် အထင်ကြီးတော့ညာနိုးမှာပေါ့ညာနိုးတော့အာကိုတာပေါ့အဲမာနသူကလာတာဟုတ်နော်အဲ့တော့ကိုကိုကိုကိုမပြောတော့လောက်မှတန်ဖိုးမရှိမှပြီလို့ရှိရင်အဲ့ဒီသတုထာမဲရောက်မှပြီမှာလေဟုတ်နော်ဟင်ငပြောတုံးလောက်တောင်တန်ဖိုးမရှိဘူးဟုတ်ဗျာငပြောတုံးကခုလဲထားဗျာဟင်သူတို့မန်းလေးဆိုမဟင်္ဂါယူယူချက်ပါတယ်ဟင် ဟင်တို့ရင်းများအဲ့လိုယူစီနေကြီးငါပြောတော့မလို့သိရင်ဘယ်သူယူချက်မလဲဟုတ်ကလားဟင်ငါပြောတော့လည်းတို့ယူရေကုံကဟာရီပဲဟာကတန်ဖို့ရှိလို့မပြောနဲ့ဟုတ်ပါအော်တို့ပြောလို့နေမှာပါဗျာဟုတ်ကလားဗျာဟုတ်ပါတယ်ဗျာဟင်ဟင်မပြောတော့လို့တုံတန်ဖို့မရှိဘူးဗျာအဲ့လိုဒီတော့ကိုကိုကိုခင်မင်မှုမရှိတော့ဘူးဘဝရာကကိုမင်းတော့ ဘဝပေါ်တာမဲ့စိတ်မရှိဘူးဘဝကိုမီရွေးဖြစ်တဲ့မာနာလည်းမရှိတော့ဘူးလေဟုတ်နော်အဲဒီခါကျရင်တော့ကိုကိုကိုကိုရှိခိုးမှာဗျာသုံးရင်သုံးခါရှိခိုးမှာဟုတ်ဗျာဒီပရမမဲလောက်ကတော့အပြင်အပြင်လူလောက်ထင်ကြီးမှာအပြင်လူလောက်ရှိခိုးမှာဒုတိယတတိယဆိုရင်တော့ကိုအိမ်ရှင်၅ပါးရှိခိုးမှာသတုထာကြမှာကိုကိုတိုင်းရှိခိုးမှာကိုရေကုန်လေးပဲနာရောက် မိသားမညီတို့လည်းပဲလာရောက်ပြီချီခွားတယ်ဘူးလားရှင်ပါနေပါဘုရားဟုတ်လားဟင်အဲ့ဒါတရဏဂုံကိုကိုအမြဲတည်သွားပြီပေါ့အပမာဒတတိအဲ့ဒါအဝိဇ္ဇာကုမလေအဝိဇ္ဇာကုမအပမာဒတတိဖြစ်တာ အဗမာရတတိဝီဘုရားနဲ့ယာနာစီမှာအများဆုံးကိန်းပါတယ်တို့ပုထုဇဉ်ကတော့တွေးတဲ့ချိန်ကတတိလွတ်တဲ့ချိန်မှာပဲအတွေးနဲ့တတိဒီဆန်းခြင်းပဲလေဟင်တတိရှိနေရင်မတွေးပြဘူးတွေးနေရင်တတိမရှိဖြစ်ဘူးဆန်းခြင်းပဲဟုတ်ဗျာဟင်အတွေးဒီဟိုတို့ပညာဆိုရကတွေးတာမဟုတ်ဘူးလား လိုလိုလိုမန်းလေးကပါတယ်ရေတကုံပါတယ်အခုရေတကုံလို့ပြောထားတဲ့ရေတကုံမှာရှိတဲ့အဆောက်အုံကြီးမျက်စိနဲ့မြင်လာမှာခုနတိသာဝေတကုဆရာတော်မျက်စိနဲ့မြင်လာမှာအပညာပုံကြီးပြီးပဲလေဆွဲဆွဲလို့ရတာမှမများပညာကြီးတယ်ပရမကဆွဲလို့မှရဖြစ်တယ်အခုမြင်အခုပြောင်းရုပ်တရက်ပေါ်ရုပ်တရက်ပြောင်းရုပ်တရက်ပေါ်ရုပ်တရက်ပြောင်းသူ ခင်ဗျားတို့ရေတကုံပဲတော်ရှိသလားမသိပါဘူးတောင်ပေါ်ကနေကြတဲ့စံကြောင်းနေလေရှိသလားအဲ့ဒါလေဒီဆရာတော်ဘုရားကြီးကပြောသေးဗျတောင်ပေါ်ကကြီးတောင်အောက်မရောက်ဘူးတဲ့ကျလက်ခံဟိုရောက်မှရေဟိုတောင်ပေါ်ကလည်းရေကြီးအောက်ကိုစီးကြနေတာလေဟာလားဒုထဝရီတဲ့ပေါင်းတာအေယာဝရီတဲ့ပေါင်းတာပေါင်းမှာပဲလေဟင် ကောင်းနေတဲ့ရေတန်းကြီးလည်းမြင်နေရတာဟင်မြင်တဲ့နေရာတဲ့အဲ့ဒီမြင်နေရတာကြီးကိုလေဒီဆရာတော်ဘုရားကြီးကပြောတယ်တောင်ပေါ်ကကြီးတောင်အောက်မရောက်ဘူးတဲ့ဟင်လက်ခံနိုင်ပါမလားမြင်မြင်ကတော့တန်းသွားနေတာဒုထာဝရီဒုထာဝရီစီတန်းသွားနေမှာဟုတ်နော်ဟုတ်နော်အေယာဝရီသွားမဲ့ယေရှုအေယာဝရီပဲတန်းပြီးနေမှာ အဲ့ဒီတန်းဖီနေတာကြီးဟာတောင်ပေါ်ကကြီးတောင်အောင်မရောက်ဘူးတဲ့ကိုကိုလည်းအာမထုတ်မထားရင်မသိနိုင်ဘူးနော်ဒီဖကားလေသိနိုင်မှာမဟုတ်သိနိုင်ပါဘူးဗျာမျက်မြင်ရတော့ဟိုမှာဒုတာဝရီဆိုဒုတာဝရီတဲ့တန်းဖီနေတာမြင်နေမှာပဲလေဟင်ဧရာဝရီဆိုဧရာဝရီတဲ့ဖီနေတာတန်းမြင်မှာပဲလေအဲ့ဒီမြင်နေတဲ့ကြီးဟာတောင်ပေါ်ကကြီးတောင်အောင်မရောက်ဘူးတဲ့ဟုတ်နော် သူခန္ဓာဖြစ်စီယူတဲ့အဲ့ဒီတိုင်းပဲလေမှန်ပါဗျာဟင်ဟိုရှိကအဲကံတတိအဲဘာလို့စိတ်တတိဥရုတတိအာရတတိဟုတ်နော်သင်္ခါရလေးမျိုးမဟုတ်လားလေဟင်ကံနဲ့ပြုပြင်ထားတယ်စိတ်နဲ့ပြုပြင်ထားတယ်ဥရုနဲ့ပြုပြင်ထားတယ်အာရနဲ့ပြုစီပြုပြင်ထားတယ်ဟုတ်နော်အဲ့ဒီပြုပြင်တဲ့အရှိန်တိုင်းရှိကတတုပ်ပြည့်ရင်နောက်တတုပ်ပြောင်းဝင်ရှိတတုပ်ပြည့်နောက်တတုပ်ပြောင်းဝင် ရှေ့တတုပ်ပြနောက်တတုပ်ပြောင်းနေဒီနေရာပေါ်ဒီနေရာချက်ချင်းပြောင်းတာရှေ့ကိုတိုးမသွားဘူးဟုတ်နော်ရှေ့တိုးမသွားဘူးဟုတ်ကလားယာဟေရောတို့ရေတကွန်နေပြောရင်မွေးကင်းစားကရေတကွန်နေတနှစ်သမီးမှာပါမလားသာသလားမပါဘူးဗျာမြင်ဘူးသလားမြင်ဘူးဟုတ်ပါ မမီဘူးပဲနဲ့ဘယ်လိုမပါဘူးပြောတာတော့ဗျာမင်းလည်းမမီဘူးဘာလို့မပါဘူးလဲဗျာဟင်တနေ့သမီးကနှစ်နှစ်မပါဘူးလေဒါကဟိုနှစ်နဲ့ချီပြောတာအချိန်နဲ့ချီပြောရင်တစ်ဖက်ကကယုံနာနှစ်ပါးသေးနောက်တစ်ဖက်ကပါမလာဘူးလေဟင်ဟင်ရှုကြည့်ပါရှုခွက်တယ်ရှုကြည့်ပါရှုခွက်တယ်ရှုကြည့်ပါရှုခွက်တယ်တိမြင်အောင်ကြည့်ပါဟုတ်ဗျာတော်မောကကြီးတော့အောင်မရောက်ဘူးဆိုပါနဲ့ သူ့မိဘမွေးတဲ့အဲတဆက်ကအတွင်းကယုံနာနှပါးတွေအခုပါမလာဘူးဆိုတာအတူတူပဲဟင်ခန္ဓာဖြစ်စဉ်ရှုကြည့်မှအဲ့ဒါကိုသွားသိနိုင်တယ်ဗျဟင်ဟင်ခန္ဓာဖြစ်စဉ်ရှုရမှာဗျဟင်မြင်အောင်ရှုရမှာဗျမြင်ဘူးသလားရေကွန်ဒီမြင်ဘူးတော့ဟုတ်ကလားဗျဟင်ကဲသူ အဲဒေါ်ရီတကွန်ရဲ့အဖေကဘယ်သူလဲလို့ကြည်သေးလားခဏဖေးရှိရဗျာဘယ်သူလဲလို့ဦးသူရိန်ပါဗျာဦးသူရိန်ခင်ဗျားဖေးသေးပြီရှင်လားမဟုတ်ဘူးမဟုတ်ကြည့်ရပါဘူး โอ้นกขม้าပါခม้าကြီးလိုလာလဲသူတို့ရောဟိုမှာမဟုတ်ဘူးလို့သာကဲပြာကြီးဒီပါတဲ့ဟူဟင်ဟင်ဟင်ဟင်ဟင်ကဲဟိုဟိုတော့ဥဒူရရဲ့သမီးခမားကနာမည်ဘယ်သူလဲတော့ခင်မျိုးမြစ်ပါဗျာအဲဥဒူရရဲ့သမီးခင်မျိုးမြစ်လည်းသေးပြီသေပြီ Mochi. Este, pero no. Y Udure también toque mi unión el baby. Toque mi unión el baby. Udure el baby. China. Y la que chile con ale biodi. Y ya chile con. Oh, oh, te te di mi mamá. ¿Eh? ဒီငုတ်တုတ်ကြီးလည်းရှိသေးသေးပြီလည်းပြောတော့လေဟုတ်ပုံပေါ်ပါမလားဟဲ့သမီး ကျင်းတဲ့ဖုန်းဟုတ်ပါတယ်ဗျာဟုတ်ပါမလားနင်လည်းကျင်းကုန်တယ်လားကျင်းကုန်ပြီတော့ပဲဟင်ဦးသူရင်တတိပေးလိုက်တဲ့ဒေါခင်မျိုးမြင့်အဲ့ဒီတတိတီးခဲ့ကြတာပြီးတာလေနောက်ပါရုံဖက်ဖက်နောက်မိမိပါလာတဲ့ကံစေဥရုအာရာတတိရဲ့အရှိန်တိုင်းခုကနောက်ဖက်ဖက်နောက်ဖက်ဖက်ဝင်နေတာဟင် ဥသူရိန်သမီးနဲ့ချွတ်စွတ်တူပဲရှိမယ်ဥသူရိန်သမီးမရှိတာတော့မှမယ်ဟုတ်တယ်နော်ဥသူရိန်သမီးနဲ့ချွတ်စွတ်တူလောက်တော့ရှိကောင်းရှိမယ်ရုပ်ချင်းတော့တူရင်တူမှာပေါ့စိတ်ချင်းလည်းတူရင်တူမှာပေါ့ဥသူရိန်သမီးမရှိတာတော့မှ သူပဋိသင်္ဍေပေးလိုက်ကြတဲ့ဥသူရိန်သမီးပြီးပြီလေဟုတ်နော်တော့အားလုံးခင်ဗျားနောက်ကပါလာတဲ့ကာဖင်ဖိဖိဖိဖိဒီမိခင်ဝိုက်တဲ့ရှိတဲ့ဥရုစင်စစ်အာဟာရစင်စစ် အဲ့ဒါနဲ့သွားတာလေမှန်ပါဗျာအဲ့ဒါလို့ဆိုရင်ဒေါခင်မျိုးမြင့်ရဲ့ဥသူတွေငောပฏิခမပฏิတန်ကြီးပေးပြီးတဲ့ကပြီးသွားပြီပဲလေနော်ဟာကခမအဖေနဲ့ချစ်စွတူတဲ့ရုပ်ရှင်တွေနာဖင်ပင်တွေပဲရှိတော့မယ်မြင်အောင်ကြီးတရားသမားမြင်အောင်ကြီးဟင်ဥဒူရိမမြင်ခြင်းนี่ကိုကိုကိုမြင်အောင်ကြီးကိုကိုကိုမြင်ရင်ဥဒူရိလည်းမြင်တော့တာပဲလေ အရေးကြီးတာကိုကိုကိုမြင်ဖို့အရေးကြီးဆုံးဟုတ်နော်ဟင်ကိုတို့ပြည်တကယ်တော့တောင်ပေါ်ကစီတောင်အောက်မရောက်ဘူးအဲဒီလိုရေကူစီးသွားနေတဲ့ဟာကိုလေဒီဖရာတော်ဘုရားကြီးပြောသွားတဲ့စကားပါဟုတ်နော်အဲ့တော့ဟောမဟုတ်ကိုကြည့်တဲ့နေရာကြတော့တို့အဲဘုရားက တတိရယ်ဝရိယရယ်အပိရယ်သုံးချက်ညွှန်းထားပါတယ်တတိတလုံးနဲ့မရမယုံနဲ့မရဘူးနော်တိမရအမကစရဏတာဝိဝရအတိကဝိသတာဝိဝရဟုတ်နော်အမှန်နဲ့အကျင့်အမှန်နဲ့အတိဒါကိုအကျင့်နဲ့အတိစရဏနဲ့ဝိသလို့သုံးပါတယ် အဲ့တော့အမှဒီတရားအတိအပြီးဖွာပဲနော်သူတို့နဲ့ပြီးသလားဆိုတော့မပြီးဘူးဝရိယလို့တယ်နော်ဝရိယကဖွာကိုနှင်ပြီးမှတွန်းအားပြီးမှဟင်ဝရိယပဲနော်တတိယရှိကမှတ်ပြီးသလောက်တရားထောက်ပြီးသလောက်အတိကနောက်ကလိုက်ပြီးတာတတိလွန်ပြီးပြနိုင်တဲ့အတိမရှိဘူး တတိလွန်ပြီးပြီးတဲ့အပြီးမှမနာလဲအတွေးပြီးပဲဖြစ်နိုင်တယ်ပရမပြီးတော့မဖြစ်နိုင်ဘူးဟုတ်နော်ဒီပရမကခုမြင်ခုပြောင်းလို့လားဗျာအခုမြင်ခုပြောင်းကတတိချက်ချင်းမှတ်တဲ့နေရာမှာချက်ချင်းပြီးပြရတာလေဟင်ချက်ချင်းပြီးဆိုမဲ့ဒုစာကတော့မရှိမနှောင်းပြီးပေါ့ဗျာဟင်ချက်ချင်းမှတ်နေတော့ပဲပြီးပေါ့မှတ်ပြီးချက်ချင်းတော့လိုက်ပြီးတာကိုမရှိမနှောင်းပြီးလို့ခေါ်တယ်ဟင် တန်ဃာတော်တပါသူကြာနေလည်းပြီးပြီးပါပြီသူကိုယ်တိုင်လည်းအထုတ်ထားတာပါအခုလည်းအဲ့ဒါတရားစခန်းဖွင့်ပြီးကြာနေတဲ့တန်ဃာပါပဲတူတယ်နေပါတယ်သူကလျှောက်ခုတယ်ဒီအမှတ်နဲ့အပီနဲ့ကတပြည့်တော်တွေ့ရသလောက်တော့တပြိုင်နဲ့တွေ့နေတယ်မှတ်ပြီးပြီးနေတာပဲလို့ချက်ချင်းမှချက်ချင်းပြီးနေတယ်လို့ဒီလိုပဲသူဟာတို့လျှောက်ခုတယ်ဟုတ်ဗျာသူ တော်ကြီးရုံတို့များတွေ့ဘူးမလားမသိပါဘူးတွေ့တွေ့ဘူးတွေ့တော့ပါပြီခင်ဗျားတို့ဒီလောက်အားထုတ်နေတာပဲတို့နာမရူပပရိစ္ဆေဒညာပြီးပိစီယပရိက္ခညာဆိုတာဟိုတို့ခေါ်တော့တမာရိညာခေါ်တာပေါ့လက္ခဏာသုံးပါးမြင်တဲ့သမာဓနာညာရဲ့ထဲကြမှာသာဝိပဿနာညာသုံးတာဟုတ်ဟင်လက္ခဏာမြင်မှဝိပဿနာပေါ့လေဟင်လက္ခဏာမမြင်ဝိပဿနာမဟုတ်သေးဟုတ်နော်ဒါမို့အဲဒီ နာယုံနှစ်ပါးကွဲပြီးတဲ့ညာအဲနာယုံနှစ်ပါးအကြောင်းအကျိုးဆက်ပြီးတော့ဖြစ်ပေါ်နေတာပြီးတဲ့ညာအဲဒါကိုတမာရိညာလို့သုံးရပါလေဟုတ်နော်တမာရိညာလက္ခဏာသုံးချက်မြင်ပြီးဟိုဘက်ကျမှဝိပဿနာပညာညာဟုတ်လားအဲဝိပဿနာပညာညာအကောင်းမှမညာဖူညာတော့မှာကိုဟုတ်နော်ဟုတ်ကဲ့နော်အဲအဲ့ဒီ နာမပိစ္ဆာပရိကညာကြတော့မရှုခင်ကရှုခင်ရှုခြင်းစိတ်ကလေးရှိရတမ်းပြေလာဒါပြီးမှရှုလိုက်တာရှုပြီးမှပြန်ပြီးလာအဲ့ဒီသုံးခုကမရှိမနှောင်းဘူးဟုတ်နော်မရှုခင်ကရှုခြင်းစိတ်ကလေးလေးလေးနဲ့ရှိပြီးလာပါပဲဒါပြီးမှမှတ်လိုက်တာပါဝင်နေဆိုဝင်နေလို့မှတ်လိုက်မှာပေါ့လေမှတ်ပြီးနောက်မှဝင်တဲ့အကြောင်းကိုပြန်ပြီးခဲ့ပြီ အဲ့ဒါကတပြိုင်တည်းထင်းကြီးလောက်ဖြစ်နိုင်တယ်အဲ့ဒါကိုဒုစာလိုဟောပေါ်ဗျာအနိကဆုံးအတိတ်တို့သုံးတယ်ဤသောအတိတ်အလေလအတိတ်အဝေးဆုံးအတိတ်ဟင်အတိတ်သုံးမျိုးရှိတာကိုပိုလွန်ခဲ့တဲ့3-4နှစ်လောက်ကဟာကြတော့ဒါအဝေးဆုံးအတိတ်ပေါ့ဟုတ်နော်ဟင်ဟိုတို့မနေ့အဲနတ်ပြန်လောက်ကဟိုလေဟိုမနေ့လောက်ကတ냐မနေ့လောက်ကဟာဆိုရင် အဲ့ဒါမနီမဝေးတိတ်ပေါ့ဟုတ်နော်ဟင်အဲအခုတို့ဟိုအခုချိန်ကိုမနက်ကအကြောင်းကိုအခုချိန်ဆိုရင်ဒါအနည်းဆုံးတိတ်ခေါ်ပါပေါ့ဟုတ်နော်တို့ရှုပွဲထဲကြတော့မှတ်ပြီးနောက်ကပြီးတဲ့ပြီးဟာမနီမဝေးတိတ်ပဲလေချက်ချင်းမှချက်ချင်းပြီးတာလို့ထင်နေတယ်နီးလို့အနည်းဆုံးမို့အဲ့ဒါကိုအတူတူထင်နေတာဟင်ဟုတ်နော်ဒီ အနည်းဆုံးလို့တော့မဟုတ်ဘူးမှတ်ပြီးမှသိရလားအဲ့ဒါပရမတိပဲအဲ့ဒီအတိအရေးကြီးဆုံးပဲသူကတွေးခွင့်မှမရှိတော့တာရှိပါဦးမလားမရှိတော့ပါဘူးလားအဲအဲ့ဒီအတိကိုပြောတာနော်ဒီအတိရအောင်လုပ်ရမှာသူဒီအဲခုနကတတိကရှိကနေပြီးတော့မှတ်ပြီးတော့ပဲသူကတိပြီးလို့ရတယ်ဒါမှမဟုတ်တတိဒီတတာအပြီးဒီဘဝအဲ့တော့အဲ့ဒီတတိ တဲ့အတိကတိတဲ့ဒီတိတဲ့ဒီဒုတိကိုကြတော့ဒုစာလိုတော့အာတာပိဝရိယခေါ်တာပေါ့အဲဒီဝရိယကဘဝကိုသွားဖို့ရလောက်တဲ့တွန်းအားပဲဒီသုံးချက်ဆုံးမှာမှာနော်ဟင်တရားသမားကဟောဒီသုံးချက်ရဟုတ်နော်တတိအားတော့ကောင်းနေနောက်ကပြီးတော့မပြီးရင်မှတ်တော့မပြီးဘူးနေရာမရွေဘူးနော်မရွေဘူး မှတ်လဲမှတ်တယ်သိလဲသိတယ်ညာရှိမတိုးရင်လဲဝရိယမပိုင်ညာရှိမတိုးဘူးဟုတ်နော်အဲ့ဒီမှာဝရိယကကြီးကသူခေါ်တော့និဝရဏခေါ်တာပေါ့ဗျာနော်និဝရဏလို့စာလို့သုံးရပါတယ်မှန်ကတော့និဝရဏမရှိပါဘူးတို့ညင်ပါပဲခန္ဓာမှာရှိနေတဲ့ညင်ဟင်ဓာတ်နဲ့တိဆောက်ထားတဲ့ခန္ဓာဓာတ်ညင်ပါတယ်ဓာတ်ညင်တဲ့တို့က အဲလူချင်းစိတ်တွေရှိတယ်ဟုတ်ဗျာလူချင်းနာမရတော့အလိုမကျတဲ့စိတ်တွေရှိတယ်ဟင်အဲဒီလူချင်းစိတ်အလိုမကျတဲ့စိတ်နဲ့မခံရင်စိတ်နဲ့လောက်ရကနေလူချင်းလိုဖြစ်မလာတော့စိတ်ဓာတ်ကြတဲ့စိတ်တွေရှိတယ်ဟုတ်ဗျာပြီးတော့ကိုထင်နာကြီးကို အတိမဲလို့တဲ့အတွက်ပြနေတဲ့ပူးနေတဲ့စိတ်လည်းရှိတယ်ဟုတ်ဗျာ ပြီးတော့ကိုလုံးတဲ့အလုပ်ပေါ်ကိုသိချလက်ချလဲရှိခြင်းမရှိမှာဟင်ဟင်ခြေလုံးချတော့စိတ်ဝီစီကိစ္စစိတ်လေဟင်စာလို့တော့ဝီစီကိစ္စခေါ်တာကိုလုံးတဲ့အလုပ်ကိုသိချလက်ချမလုပ်တဲ့စိတ်ရှိသလားကြီးတကုံမအဲ့လိုသိဘူးရှိပါဘူးဟုတ်ကလားဗျာဟင်အဲ့ဒါကိုအတားလို့တုံတာပါဟင် တရားတဲ့နေတဲ့ပုဂ္ဂိုလ်ကဖေးကျူဖေးမရှိပါဘူးတရားဖေးရှိမှာသူ့တော်ရေကွန်တောင်သွားတယ်ငါတရားလူချင်းနေဆိုတဲ့ကာမိဆန္ဒကရင်စားပါဟုတ်လားအာထုတ်ချင်လို့သွားတာလားလူချင်းလို့သွားတာလားအာထုတ်အာထုတ်ချင်ဟုတ်ပါအဘယ်လိုဘယ်လိုဘယ်လိုပြအားလဲအထုတ်ခြင်းလဲလူလဲလူခြင်းပါအာဘယ်လိုပါဒီလိုဟင်ဟင်ဟင် ဟေးဗမာဆိုတာလုံကြီးဖို့ဟေးဘောင်းပြီးမောနဲ့မခွာကြီးဗမာဗမာလူဗမာဘုဘာလူလဲလူချင်းနဲ့ဟာလားဟေးသာထုတ်ချင်တာဒုဘကသန္တာပေါ့တရားလူချင်တာကာမအဲ့ဒါကိုတရားလူချင်တာကိုကာမသန္တာလို့သုံးလိုက်ပါတယ်အာထုတ်ချင်တာဘက်ဘက်ကတော့သန္တာပဲလေဒီဒီတာအဲ့ဒီတရားလူချင်စိတ်ပါလာရင်မရဘူးအနောက် အဲ့တော့ဒါဟုတ်နော်လူချင်းစိတ်ကြီးနဲ့မဲတင်လို့ရင်ပြပါတာပဲလေအဲပြီးတော့တရားကမှတ်တလောက်တော့သိပေးနေတာဘယ်တော့မှဘာမှမသိတာဝင်နေမှရင်ဝင်မှန်းတော့သိနေတာပဲလေဘယ်လိုဝင်နေတာမသိရှိရမယ်ဝင်မှန်းတော့သိဟုတ်တယ်ထွက်တယ်မှရင်ထော်မှန်းတော့သိတာပဲအရင်ကသိဘူးလို့လားသိပါဘူးခုမှသိတာ ဝင်ပုံဝင်နည်းထွက်ပုံထွက်နည်းသာမသိရှိရမယ်ဝင်မှန်းထွက်မှန်းတော့သိလာတာပဲတရားကမှတ်တော့တော့သိနေတာပဲသို့သောတို့ကပညာကိုသာနာကြဘူးတာပရမတ်ကိုမနာကြဘူးဘူးအဲ့တော့ကိုကတရားကပရမတ်နဲ့ပြနေတယ်တို့ကပညာလိုက်ရှာနေဟုတ်နော်ဟုတ်နော်တရားတို့မြင်ဘူးလို့လားမမြင်ဘူးပဲနဲ့တို့ရှာတာဟုတ်နော်တရားကမြင်ဘူး ဟိုကြည့်လို့လည်းရဟိုတို့ချက်ချင်းမြင်ချက်ချင်းသိချက်ချင်းပြောက်ပြီဟင်တို့ရေးနေတဲ့စာတွေမှာမများအဲ့ဒါစိတ်ကူးနဲ့ပုံဖော်ရေးနေရတာဟင်ဟင်တို့ဟာလာလူရှင်တော်ပြောနေပြောအောင်ပါညာကွာအင်ကောင်းရင်ကြောင်းကောင်ကြိုက်ကြတာကိုစူလို့ညာလို့ဆိုမင်းမြင်လို့လားဒီဘူးလေးမနေ့ကြတော့ခြေရာတွေရှုပ်နေလို့ဆို ကိုလည်းရှိလားရှုပ်တာကြည့်တာလေးရတာဗျာဟိုကြောင့်ကြောင့်တော့ကိုကြိုက်တာမပြေလိုက်ဘူးဒီကူလာကြောင့်တော့ကိုကြိုက်တာအဲ့ပြောနေတာဘယ်လိုလုပ်ကြဟုတ်ကလားအဲ့ပြောနေတာဘယ်မြင်လိုက်မတူဗျာဟင်ပရမကိုစာရေးလို့လည်းမရဘောလို့လည်းမရပါဘူးဟင်ခြေရာကြည့်ပြီးတော့လာပြောနေရတာပါဟုတ်နော်ချက်ချင်းချင်းချက်ချင်းပြီးချက်ချင်းပြောက်ကိုဟုတ်နော် အဲ့တော့ဒုက္ခသင်္တပရမလိုက်ရှာနေကိုထင်သလိုမဖြစ်စိတ်ဓာတ်ကြတာခိုင်းလို့သာလုပ်နေတာဒီချိန်ထိုင်ဆိုလို့သာထိုင်နေတာကြတော့စိတ်ယုံကြည်လာကြဟုတ်ကလားအာဟုတ်ပါဗျာပြီးတော့ဒုဖြစ်ခဲ့တာရှိသေးတယ်ဒီဥဒူရိသမီးတော့မသိဘူးဓမ္မယုံမောတခါမီဟာနဒယုံတဲ့ကတဲ့မောရဘူးဆိုဟာဟုတ်လားဟင်

အဲ့ဒါကိုသာလို့ထိနာမိတ်တာဟင်စိတ်ဓာတ်ကြထိနာမိတ်တာစိတ်မပါလက်မပါလောက်တာပြောတာသူကအိပ်ပြောတာမှထိနာမိတ်တာထင်နေတာမဟုတ်ဘူးဟင်စိတ်မပါလက်မပါနဲ့လုပ်နေတာအဲ့တော့တရားကစိတ်ပါမှဉာဏ်ပါမှရတဲ့တရားဟုတ်နော်စိတ်လည်းပါမှဉာဏ်လည်းပါမှဟုတ်နော်စိတ်လည်းပါမှဉာဏ်လည်းပါမှ အဲ့တော့ညံပါစေခြင်းဘာလို့ရမှာလဲလူကြီးပွဲကြီးကြည့်ကလေးပွဲကြီးမကြည့်သူအဲခင်ဗျားတို့အဲတနေ့သမီးနှစ်နေ့သမီးတို့ကလည်းအဖေဒီအမေဒီနောက်ကလိုက်ပြီးပွဲကြည့်ဘူးသလားကြည့်ဘူးလားမနော်ဟင်အဲပွဲဆိုလို့သာပွဲဆိုတာနဲ့ပျော်လို့သာလိုက်တာဟုတ်လိုက်တာပဲအဲမိဘနှစ်ပါးထိုင်တဲ့နေရာထိုင်တာပဲမိဘနှစ်ပါးကြည့်တယ်လို့ဓာတ်ခုံကိုကြည့်တာပဲ မိဘနှစ်ပါးမြင်တယ်လို့မြင်တာပဲမြင်ပြီးအဲ့ဒီကလေးဒီမြင်တာနဲ့ပြီးတယ်ဟုတ်နော်ဇာကောင်ကြည့်၍ဇာနာနာမလေးဘူးတတိပွေးကြည့်ပါဘာဖြစ်လို့ညာမမပါညာမပါလူကြီးကြတော့ဇာကောင်ကြည့်ရင်နဲ့ဇာနာမနာလေးပေါ့ဟင်ဇာလိုင်းလူ ပီကြရှာဖို့လူသေးလို့လားမလိုပါဘူးလို့ဘူးနော်ဇာကုံကြည်ရင်လည်းဇာလန်ကအလိုလိုပြီးတာမဟုတ်ဘူးလားမှန်ပါဗျာဇာလန်ကတစ်မျိုးကြည်ရကြရတာမျိုးမဟုတ်ဘူးဇာကုံတစ်မျိုးကြည်ရကြရတာမဟုတ်ဘူးဟုတ်ဗျာသူတို့အဲ့ဒီဇာကုံရဲ့ဟန်နဲ့အတန်ဟုတ်နော်ဟင်သူရဲ့တယုတ်ပြတဲ့ဟန်နဲ့သူရဲ့ပြောတဲ့အတန်သူနှစ်ခုရဲ့အတိတ်ဘယ်ကိုလူကြီးကသိတယ်ကလေးမသိဘူးတော့ကြည်တာတော့ လူကြီးနဲ့ကလေးအတူတူကြည့်ကြတာပဲသို့တော့ကလေးကမြင်ပြီးပြီးသွားတာသာကောင်းနောက်ခါဇာလန်တီမပါဘူးလူကြီးကဟင်သာကောင်းနောက်ကဇာလန်တီအောင်နော်ဟင်ဒါကဘာဇာလန်ဒါကညာဇာလန်ဟုတ်ဗျာခံစားတရားအကုန်လုံးကိုလူကြီးကဒီဇာလန်တိုင်းခံစားတာကလေးကသာကောင်းကြည့်ကြတော့မျက်တောင်ကြောင်ကြတော့ငိုင်သွားတာ ဟုတ်နော်ဒီအဲ့တော့ဝိပဿနာကဉာဏ်လုပ်ငန်းနော်စိတ်လဲပါမှဉာဏ်လဲပါမှဟုတ်နော်အဲ့တော့ဒါမိုးကုတ်သားသမီးတွေပဲမိုးကုတ်ဟောတဲ့တရားတစ်ပုဒ်ကိုလူတစ်ထောင်နားတယ်တစ်ထောင်လုံးလုံးအသိဉာဏ်နဲ့မတူဘူးနော်မှန်ပါဗျာဝဲမှာနော်ဝဲပါဗျာအတိတ်နဲ့ကွဲမှာဘာတော်အကြောင်းဆရာတော်ဘုရားကြီးအသေးစိတ်ကိုပြောထားတာပါဘာတော်ဒီပါအကြောင်းစီယူဟို မာလာအဲဆိုင်ထွက်တာကစားပြီးအကုန်ဥပမာနဲ့ပြီးပြောသွားတာပါပဲသို့တော့လူတိုင်းကိုမြင်တဲ့လောက်သာသိနိုင်ကြညာပါလောက်သိနိုင်ကြတာဟုတ်နော်မှန်ပါဗျာဒီလူတစ်ထောင်နားထောင်လို့တရားတစ်ပုဒ်ဟာတစ်ပုဒ်တည်းဖြစ်မသွားဘူးမှန်ပါဗျာဟင်အပုဒ်တစ်ထောင်ဖြစ်သွားမှာပေါ့မှန်ပါဗျာဟုတ်နော်မှန်ပါဗျာအပုဒ်တစ်ထောင်ဖြစ်သွားမှာအဲ့ဒါညာဆရာတော်ဘုရားကြီးဟောတာမှလည်းညာနဲ့ပတ်သက်တာတည်းတည်း ဟင်ညာနာပါသူဆရာတော်ဘုရားကြီးနဲ့ကပ်ပါပေါ်မှာပဲညာနာမပါသူဆရာတော်ကြီးနောက်ကအဲဟွာပေါ့တလန်ခွာကပါမလားဝါတပြန်ကပါမလားတမိုင်လောက်ကပါမလားဘလောက်ကပါတော့ဟင်ဟင်ပဝါဒလားဟင်ဝါတပြန်လားဘလောက်တို့ပြတို့ပေါ်ကြီးဆရာတော်ကြီးနောက်ကဘလောက်ပါတော့ဟင်တခေါ်လောက်လား ဘယ်လောက်ပါလို့ဟိုပြန်မေးလို့ရတော့ဘူးဗျာဟိုဦးတူလည်းသမီးရင်မေးရမှာဗျာငါလည်းတော့ဝေးသွားလိုက်နေသွားလိုက်မမမအဲ့ဒါကငါချီလာကဟိုလိုဟိုလိုညာလုံးညာနေလို့နေကြလို့ကြနေမှာဘူးဟုတ်ဗျာဒီညတာကောပါသေးလားပါပါတယ်ဗျာဝိပဿနာကစိတ်လုံးငန်းညာလုံးစိတ်ပါမှရညာပါမှရဟုတ်တော့အိမ်လည်းပါပါညာလည်းပါပါ ဟုတ်နော်ဟင်သူပြတာကိုကိုကညာပါပါကြည့်နိုင်မှပြီးပါတယ်ဟုတ်ရတဲ့တယ်ပြီးမရှိပါဘူးရိမ့်မိပြီးပဲရှိပါတယ်ဟုတ်ရထီတာလေးနဲ့တီတာလေးထီတာလေးကအဲတဏှာကတီတာလေးကတဏှာလေးကအဲဩထီတာလေးကထီတာလေးပါလားတီတာလေးကတီတာလေးပါလားလို့ရိမ့်မိရမှာဟင်ရိမ့်မိတဲ့ညာပေါ်မှာပါပဲဟုတ်နော်ဟင် တိုက်ရိုက်ပြီးသူကအဲ့ဒီဒီကိုပဲတိုက်ရိုက်ပြီးပြောမှာပါပဲဟုတ်နော်အဲ့ဒါသိဉာဏ်ပါမှသိတာဟုတ်နော်စိတ်လဲပါမှာတို့ကလူကျင်စိတ်နဲ့အတင်းကြိုးစားတဲ့ပုဂ္ဂိုလ်ဟာကိုယ်ထင်ဖြစ်မလာရင်အဲ့စိတ်ကကြထိုင်ရင်မှုတာထိုင်နေရတထိုင်နာပြီးသွားတယ်ဘာမှမထူဘူးဟင်တရက်တာပြီးသွားတယ်ဘာမှမထူဘူးမျက်ပြငါကြည့်လဲဒီတိုင်းပဲ ဟုတ်တော့အဲ့ဒါတို့ခုနကအတားလို့ခေါ်တဲ့လူချင်းစိတ်နဲ့ဟိုကတော့အဲတို့ဘာလို့မရမနေလုံတဲ့စိတ်အဲ့ဒါကိုပြပါရနိဝရဏတို့တုံးပါတယ်အဲ့ဒီတိုင်းစိတ်မပါလက်မပါဖြစ်နေတော့ဌိနာမိတာပါပဲဟုတ်နော်အဲ့ဖြစ်လာမှာပဲဒီဒီကြတဲ့အဲတိသာဝေဒကူဆရာတော်ကအဲတရားမတည့်ရင်တော့သူလေးကျင်းနေတယ်ပြောသေးလားပြောဘူးလား မကြောက်လို့မရတာနိဟင်ဟင်ကြောင်နှလုံးတစ်လုံးလုံးဆောင်ပါဗျအဲကြောက်မပါရင်ခင်ဗျာရွှေကြီးတဲ့ကြီးကြီးလို့ကောင်းတာမှမဟုတ်ဘူးတန္တရာကြောက်ရင်ကြောက်မကြောက်စေတာကြောက်တို့တန္တရာကြောက်ခေးတယ်တန္တရာဆိုနဲ့ဖြင်ငါကိုဘာဖြစ်မှမမမသိတာနဲ့ဖြင်ငါကိုတို့မကြောက်တာဟင်းတော့ဘဝထားနဲ့ဖြင်ငါကိုတို့မကြောက်တာ ကြောက်လာနေပြီကြောက်ပါဘူးကြောက်ဘူးဘာလဲဦးသာတဲ့စင်နာကိုမဆုံးထားတယ်ဒါပဲအဲ့တော့ no ဘဝဘယ်လိုလုပ်ကြောက်ပါလဲလို့လက်ရှိမှာကိုမကြောက်ဘူးဟာလေဘာကြီးဘာလဲနိနိနိသမီးတို့ဘာတို့တို့ကလည်းဟိုပြောဒီပြောပြောမှာကွ ဝိပဿနာမှာအလေပိုင်းလောက်ရှိမှာပေါ့ဘင်္ဂညာဘင်္ဂအုပ်စုပေါ့လေဘင်္ဂညာဆိုတာကြည်တိုင်းရပြက်ဒီတချို့ကအဲ့ဒီအပြက်မြင်တာပါတချို့ကအပြက်ကိုမြင်၍သူ့တယ်တိုးပြီးတော့ကြောက်စိတ်ဝင်ပါတယ်ဘုရားညာငါကူတကူပေါ်တာပါဟုတ်နော်အဲ့ဒါပြီးရလာတဲ့ဘဝကြီးပေါ်ညီဝေတဲ့အာရိနဝညာဟင်အပြစ်မြင်တဲ့အာရိနဝညာလေ ဒါပြီးဘဝဘောကိုညင်းဝေလာတဲ့နေဗိနာညာဆိုအဲ့ဒါအပြစ်သေးကြီးတယ်ပဲအဲ့ဒီနေရာရောက်တဲ့ပုဂ္ဂိုလ်ကမျက်ဖြင့်ကမဆူထားတဲ့သမီးရဲ့နောက်နာကြီးကိုကြောက်တော့ရှင်းဆက်သွားတယ်အပြစ်သေးကြီးတယ်ပဲနောက်ဘဝရတော့ဟဲ့နတ်ဖြစ်တော့ဟဲ့ဖြစ်တယ်ပါဘီးအပြစ်ကြီးတယ်ပဲအဲ့တော့အဲ့ဒီနေရာရောက်တဲ့ပုဂ္ဂိုလ်မျက်ဖြင့်ကမဆူထားတဲ့ နောက်နာရီကိုနောက်ဆက်ကကိုကြောက်တော့ရှိအဆက်လက်ဒါပဲတွေးတော့မှာဟုတ်နော်ရှိအဆက်လက်ဒါပဲတွေးတော့မှာကြောက်လာပြီဟင်ကြောက်လာပြီနောက်ပြန်ကြည့်လေအပြက်တီပဲတွေးခဲ့တယ်အခုလက်ရှိကြည့်တော့လေအပြက်ပဲရှေ့ကြည့်တော့လေအပြက်တီကြီးတယ်နောက်ဘဝမဆူထားနဲ့နဲ့ပြင်ငါမဆူထားနဲ့နောက်နာတရှု လို့တော့တရှူတရှိုက်ကူပဲကြောက်တော့ဆက်သွားတာတွေကြီးတဲ့တွေ့တာလေပြီးတော့ဘင်ကညာကငါးဘင်ကြီးဆိုတော့ပြက်တာရှိကြီးအပြက်ကလည်းအရှိကြီးဗျတရနဲ့လည်းမပြီးနှစ်ရက်နဲ့လည်းမပြီးကြတော့ကြည်ကျင်စိတ်ကူမရှိတာဗျကြည်ကျင်စိတ်မရှိတော့လည်းပဲဝိပဿနာရဲ့ဆွဲအားကြောင့်မကြည်ပဲလည်းမနေနိုင်ဘူးဗျဟင်ဟင်အဲဒီခါကျနေဖြစ်ငါကြောက်လိမ့်မယ် အခုရေတကုံကနှက်ဖြင်ကမချောက်တာလေဟုတ်တော့ဟင်ဟင်နှက်ဖြင်ကကိုမချောက်တတ်တဲ့ဟာဒီဟုတ်ကလားဗျာဟင်အဲ့တော့ဒုက္ခတန်တရာဆိုရင်နှက်ဖြင်ကတော့မချောက်တာတန်တရာမချောက်เสียကြောက်မှရတယ်ဟုတ်နော်ဟင်တန်တရာမချောက်เสียကြောက်ပါဟင်အကြောက်နဲ့တော့ကတွန်းပေးမှသာတက်တာဒါမှမဟုတ်သူက ATT နဲ့တွားမှာ ဟုတ်ဗျာတရက်လာလဲတာတရက်လာလဲတာအဲ့ဒါကိုဒုစာလုံးငုတ်တုတ်ထိုင်လို့ခေါ်ဟုတ်နော်တထိုင်မှလည်းဒီဟိုဟာပေါ့သူအာကစားဘောလုံးပွဲနဲ့ပြောရင်ဟိုတစ်ဖက်ကအသင်းနဲ့ဒီဘက်အသင်းနဲ့ချင်းကြီးနေရင်ကိုမရှိသေးဘူးဟင်အဲ့တော့ဟိုရေးတော်ကတထိုင်ထိုင်တော့ ဘုံမကြီးဘုံရကိုဟဲ့နိုင်နဲ့တည်ဟာတည်နေပြီဘယ်တော့ဝဲအာကြီးတယ်ငါတည်ဘွဲနာဟင်တကူကိုမရှိလို့တကူကိုမရှိလို့မဖြစ်နိုင်ဘူးလားဟောလုံးတော့ဘူးဗျာအဲတကူကိုမရှိဖြစ်သေးဘူးလားဖြစ်အောင်ကြိုးစားဟင်အဲဒီကနေစိတ်ဓာတ်ကကြာတယ်ကြာနော် ယက်တီသာရလာတဲ့ညာကအတိကရှိမတူဘူးယက်တီတော့ရလာတဲ့အတိကရှိမတူဘူးပူလာတယ်စိတ်ပူသလောက်ပြမနော်စာလို့ဩဒိသကုကုစာဆိုတာပဲအဲ့ဒါဟိုယူတခြားကတားတာမဟုတ်ဘူးတို့စိတို့ညင်ကတားတာနော်အစွင်းညင်ကတားတာထင်တယ်ဟုတ်နော်ဩဒိသကုကုစာပြန်စိတ်ပူပြမှာပေါ့ရင်တို့ မီးပြင်းထိုးလို့ရှိရင်အိုးပူမှာပေါ့အိုးပူရေပွက်မှာပေါ့ရေပွက်ရင်ဖုံးကခိုးထွက်မှာပေါ့နှုတ်သီးကခိုးထွက်မှာပေါ့ဟုတ်နော်ထွက်မှာပေါ့ဟုတ်နော်အဲ့ဒါကိုစာလို့ဥဒိစ္စကုကုစာအဲ့ဒီဘူးနေပြနေတဲ့ပုဂ္ဂိုလ်ရနိုင်ဟင်ရနိုင်ဘူးကိုမရှိသေးရင်လည်းငုတ်တုတ်ထိုင်တော်မဟုတ်ဘူးအဲမြင်နေကြအမြင်ကိုမမြင်တော့ရင်နောက်ဆုံးထိုင်လို့စာတော့ နောက်ကိုပြန်ဆုတ်သွားပြီလေဟင်ဟင်မြင်နေချအမြင်တောင်ပဲမမြင်နိုင်တော့ဘူးဆိုရင်နောက်ဆုတ်ထိုင်နေရဟင်ဟုတ်ကလားဟင်ဒီလိုဆိုရင်တော့ဟိုဘက်ကဂုံသွင်းတော့မယ်ပဲဘယ်လိုတော့သဘောကိုမရှိနေရှုံးနေမှာဖြစ်တယ်ဟင်ဘယ်လိုတော့ဘယ်ကရှုံးမှာတော့ဟင်ရေကုံဘယ်ကရှုံးနေတော့ခုဟင် ငုတ်တုံးထိုင်လားနောက်ဆုံးထိုင်လားဘယ်ရောက်ပြုံးဟင်ဘယ်ရောက်ပြုံးဆိုမေးလို့ရတော့ဘူးဗျာမင်းမေးလို့ရတော့ဘူးဗျာဦးသူရေပြိုးဟင်နောက်ဆုံးထိုင်လားထိုင်နေပါဗျာထိုင်နေဘူးလားငုတ်တုံးထိုင်လားတို့ထိုင်နေတော့ပိုးမှာပါတို့ထိုင်နေတော့ပိုးမှာဟုတ်ပါလားဟုတ်နော်တာတို့จิตတာအဲ့အတာအတာဆိုရင်သာလုံးနိဝရဏသုံးမှာ ညာတော့တပတ်လောက်တဲ့နှစ်ပတ်လောက်တဲ့တိတ်ထူမလာရင်ဆက်ထရကောင်းမလားဆက်နေရကောင်းမလားထွက်ရကောင်းမလားလာတော့မနော်လာမကိုလူကိုစိတ်ချလိုက်ချမလို့တော့ဒီတိုင်းဆိုချင်းနေတိတ်မကောင်းဘူးပြန်ကောင်း ဆက်ဆံရပေါ့ဆက်ပြီးပါဘာလို့ရလို့သမီးနဲ့ရှိဖြစ်ဘူးဖြစ်ဘူးတလားတမပါဗျာဟင်တမပါဗျာဟုတ်ကလားအေးတကိုးကိုမရှိလို့ဆုံးကြပါပါဟင်တမပါတကူကိုမကြည့်မပေါ်ဟဲနိဝရဏက၅ပါးဆိုတော့၅ကိုကိုဘယ်လိုတို့လဲဟင်၅ကိုကိုမရှိတဲ့ပြန်မပေါ်ဟင် ခွက်ခွက်တော့ရှုံးမှာဟုတ်နော်ဟုတ်နော်နိဝရဏအသာသာဆိုအဲ့ဒါပြောတာပါအဲ့ဒါဂုံလုံးကတော့မြင်စိတ်နဲ့တို့ကပညာပေါ်ကနေလိုက်ရှားနေလို့ဖြစ်နေတာတို့ကတတိနဲ့အတိနဲ့သွားရမှာတတိထိုးပေါက်အားကောင်းတော့ပဲအပြီးကလိုက်ပြီးပြရပါတယ်သူတို့နှစ်ခုတည်းကိုအာသာပြီးဆိုတဲ့ကြောင်းရဆိုင်အားအမြဲရှိရပါတယ်ကြောင်းရဆိုင်အားတွန်းအားမပါဘဲနဲ့ရှေ့ကိုဘယ်တော့မှမတွန်းနိုင်ဘူးနော်ဟိုတို့ ဘယ်နှကြိမ်ထိုင်မဟိဘယ်နှနာရီထိုင်မဟိဆိုတာကတည်းကအရေးမကြီးအဲ့ဒါကိုသာလူကာယိကဝရိယဆိုပါတယ်သူကရှုွယ်ထဲကိုယ်စိတ်ရှိနေဖို့ကြောင်းရဆိုင်ပေးတဲ့ဝရိယအဲ့ဒါကိုအာတာပိဝရိယလို့သုံးဟင်သူရေတကွာကဝင်နေထွက်တယ်မှတ်တာပဲမဟုတ်ဘူးလားမှန်ပါဗျာအေးအဲ့ဒီအာနာပါနဝင်နေထွက်တယ်မှတ်တဲ့ နာဒီဝါရှုွက်နဲ့ဝင်နေထွက်တယ်လို့မှတ်နေတဲ့တတိကိုလွတ်ထွက်မတော့အောင်နောက်ကကြောင်းညာဆိုင်ပြီးနေရမယ်နော်ကြောင်းညာဆိုင်ပြီးရမယ်ကြောင်းညာဆိုင်ပြီးလို့အဝင်နဲ့အမှအထွက်နဲ့အမှတခါတည်းတွဲကနေစီကနေဖြစ်သွားပြီဆိုရင်တို့ပါတော့ဘွယ်ဦးရတင်းမလို့ကြောင်းညာဆိုင်အားကတင်းရတယ်ဟုတ်နော်တို့ ပါတော့ညာလက်သမားများနဲ့ပြောလို့ရှိရင်သူရိုက်ချင်တဲ့နေရာလေးကို ခဲပေးသေးတယ်နော်မှန်ပါဗျာတိုင်ဆိုတိုင်နဲ့ခဲပေးတယ်ဟိုကပန်းကိုရိုက်မယ်ဆိုကပန်းနဲ့ဟိုခဲပေးသေးတယ်နော်ခဲပေးပြီးတော့ဟိုတန်လေးကိုတူလေးဟိုတူလေးသေးသေးလေးနဲ့ဟိုအရင်အရာတဲတာထင်နော်မှန်ပါဗျာအရာတဲနော်အရာတဲလို့တို့ဘယ်နဲ့တော့သူတဲကို ဟိုတန်ကတန်လောင်ဖြစ်နေပြီဆိုရင်တွန်းရိုက်ရတာအဲ့ချင်းအရာတေရုံနဲ့မရဘူးနိအဲ့ဒါကိုစာလို့ဝိအထုပဒနာရှုတာဒီကြောင်းရဆိုင်အားတိုးတာပြောတာဟုတ်နော်မှန်နေကြကြောင်းရဆိုင်အားလည်းမပြီးရဘူးရှုခွင့်နဲ့မစိတ်တဲ့ပြီစိတ်ကလေးအေးပြီအထိုင်ကျနေပြီဆိုရင်အဲ့ဒီကြောင်းရဆိုင်အားကတွန်းပေးရတယ်ရှုခွင့်တဲ့ပြီတတိစိုက်ကြသွားနှစ်သွားအောင် ထိုးပြီးပြီးအောင်ထွင်းပြီးပြီးအောင်ပေါ့နိထိုးပြီးပြီးကိုထွင်းပြီးပြီးကိုဆိုတာကျောင်းသားဆိုင်ရာဝဝရည်ရည်တလူရည်ရဟုတ်တယ်နော်မှန်ပါဗျာဟင်ဘယ်နည်းရည်ရည်ပြီးပေါ့ဟင်ကြောက်တယ်ခေါင်းမမပေါ်ဘူးခေါင်းမကြောက်တယ်ကဟင်ဟင်ဟင်ကြောက်တယ်ကခေါင်းမလာဘူးပေါ်ကြည့်မကောင်းသေးဘူးဝိရတုပါဒနာဆိုတာကဝရိယတိုးတာပြောတာပါတခြားပြောတာမဟုတ်အဲ့ဒီ ကြောင်းရဆိုင်အားတိုးပြရတယ်မှန်ပါဗျာတိုးမပြည့်ရင်ငုတ်တုတ်ထိုင်နေပြီးသွားမယ်ဟင်ဟင်ငုတ်တုတ်ထိုင်နေမပြီးခြင်းသွားဆိုင်အားပေးရအဲ့ဒီမှာလဲညာလိုတာပဲဆိုင်အားပေးလိုက်တော့ကိုရှုွက်ပြက်သွားတယ်ကိုမှခံစားရတာဝေဒနာပြင်းထန်လာတယ်ဆိုညာပြီးလျှော့ပေးရတယ်လျှော့ပေးတာသမထထူတော်နဲ့လို့ခေါ်တယ်သူကတော့သမာဓိထူတော်နာပေါ့ဒီစိတ်ကလေးထိုင်ကြပြီးရှုွက်နေမှသိဆိုင်ရတာလာဖြစ်ပြီးစိုက်ပေးရတယ်စိုက်အဆိုင်မခံရင် နည်းနည်းမြင်ပြီးအစိုက်ခံနိုင်ရင်ပြန်တွန်းပြီးအဲ့ဒါကစားပေးရတယ်ရှိတိုးဘူးရဟုတ်နော်ဒါရေကုံမျိုးတွေဆိုလို့ပြောတာပဲဟုတ်နော်ဟင်ဒါမို့ငါကိုကိုမရှိနဲ့ပြန်ရမလို့ဟုတ်ကလားဟင်ဟင်ငါကိုကိုမရှိနဲ့ဘယ်နှခါပြန်ပြီးပြီတော့ဘယ်နှပွဲတော့ဟင်ပြီးတော့ ရိပ်သာကတခါပြန်ပြီးဒုတိယဝင်လို့ရှိရင်စာမေးပွဲတခါကြားပြီးနောက်ထပ်ဖြေတာနဲ့သိပ်မထူးဘူးနော်။စာမေးပွဲတခါကြားပြီးနောက်ထပ်ဖြေတော့ဘယ်နဲ့လို့ပေချာချက်သေးလို့လား။ဘယ်လိုလို့ပေချာချက်သေးလို့လား။ဟင်စာမေးပွဲအကြသမားကဘယ်လိုနေတော့ဟင်ဟုတ်ပါမလားဗျာရောဟိုဟိုကြာဘူးတဲ့ပုံကိုလေဟင်စာမေးပွဲတခါကြားပြီးနောက်တခါကြား ဟိုအပြင်ကဒါငါပြီးပြီးသားပါကွာဒီကြားကြတော့လည်းဟိုလည်းဟိုလည်းစားလိုက်ရမှာလို့မဟုတ်ဘူးဟိုဖြစ်ဘူးတလားဟင်ဒီရေကုန်နေဖြစ်ဘူးတလားဘာမှဝဲကြဘူးတလားအဲ့လိုဟင်ဟိုတန်းနေလာငွေကြလို့ဝိပဿနာသမဝဲကလည်းအဲ့လိုပဲရိခါကတခါရိခါကတခါထွက်သွားပြီးနောက်တစ်ခါပြန်ဝင်လာရင်ပထမအာယုန်တည်းလို့မဟုတ်တော့ဘူး မဝင်ခင်မဝင်ဘူးတော့ကအာယုံတမျိုးမရတော့ဟုတ်နော်မှန်ပါဗျာဟင်ဟိုဘာသာတိကျရတယ်လို့မဟုတ်တော့ဘူးအဲ့ဒါကြက်ကြက်တတိထားမှန်ပါဗျာအဲ့တော့ဆရာတော်ဘုရားကြီးရဲ့အဲနိဖေရဆိုဆေရကူတန်းပြီးတုံပြလိုက်ပါဆေရနဲ့ဆရာတော်ဘုရားပြီးတော့ညံတဲ့နေရာမို့ပြီးတာပါဟုတ်နော်တို့ဝေဘူးဆရာတော်ဘုရားကြီးတို့ဘာလို့ကြတော့တလား တလားပွဲပြီးတော့ကြိုးစားရပါတယ်သူကဝရိယနဲ့သွားတာကိုမာစီကြတော့တတိနဲ့သွားတဲ့အတွက်နှစ်လလောက်သုံးပါပါတယ်ဆရာတော်ဘုရားရညာနဲ့သွားတာနော်ဒါတော့ဆရာတော်ဘုရားကြီးရဲ့အဲရိတ်တာဝင်တဲ့ပုဂ္ဂိုလ်ကညာပါမှရဆယ်ရက်နဲ့တန်းသွားမယ်ဟုတ်နော်တမန်ပါဗျာဒီအနည်းဆုံးတကူကူမရှိနဲ့ပြန်နိုင်ရမယ်။နားနိုင်မလား။ဟင်။ဒီနားနိုင်မလား။ဟင်။ ဒီကံမသာမဝဲတစ်ခါကြကနေအဲနှစ်ခါကြနှစ်ခါကြကသုံးခါကြဟင်သုံးခါကြရင်တော့ကြောင်းဖုတ်တော့လားဖြစ်တော့ဘယ်လိုဘယ်နှခါကြောင်းဖုတ်တော့ဟင်တို့ဟင်နှစ်ခါကြပြီးကြောင်းမနေရတော့နှစ်ခါကြရတော့ရေတကုံကရောနှစ်ခါကြလက်ခံပြီးလားအဲ့ဒါတစ်ခါပဲကြရရဲ့ ဟိုဥသူရေညိုးဘယ်နှခါကြာဘလို့ခဏခဏသွားနေရပါအာဦးကြီးတကူမို့လက်ခံတပြားကြီးတကူမို့လက်ခံတပြားဟုတ်နော်အဲတော့ဘက်ကသံဃာလည်း၅မျိုးဒါတွေရှင်းရင်တော့ခရင်ပါတယ်အဲ့ဒီသံဃာမျိုးဟာတတိတလုံးနဲ့မှာအကုန်ပါတယ်ဝိတေပါမပါသေးလားမင်းဝိသရာပါမပါသေးလားမင်းဝိတေနဲ့ဝိသရာဒီရေးကြည့်လို့မယ် အဲဒီငကူကလောက်ခအောင်သွားရင်ပီတိတို့ဒုက္ခတို့ဧကဂရာတို့ဒါတွေကသူ့ဟာသူဝင်တာဒုစရာရမဟုတ်ဘူးဒုလောရမဟုတ်ဘူးအရေးကြီးတာဝိတ္တနဲ့ဝိစာတာဩဒေါ်ကြီးတပုံလုံးနဲ့ပြောရင်အမှန်နဲ့အပြီးပဲနော်အမှန်နဲ့အပြီးပဲအဲ့ဒါနှစ်ခုပဲမဖို့အရေးကြီးဆုံးစရဏတိဖို့ဝိစာနောက်ကလည်းရမှာအမှတ်ပါရင်လည်းရမယ်ကြောင်ညာဆိုင်အားရှုပ်ွယ်နဲ့မဆီတဲ့အောင်လုပ်ပေးရမယ် ဟုတ်နော်တတိယအတိယဝရိယရဲ့အဲ့ဒါဟုတ်ဘုရားရှင်ကအာတာပိတံပပါနောတတိမာဝိနိယလောကီမိသာသောမနာတာလို့ခေါ်တာဟုတ်နော်အာတာပိဆိုအကြောင်းညာဆိုင်တဲ့ဝရိယပြောတာနော်ဟိုဘယ်နှနာကြီးထိုင်မယ်ကွာဘယ်ငယ်ကြီးထိုင်မယ်ကွာအဲ့ဒီကာယကဝရိယပြောတာမဟုတ်ဘူးကိုမှတ်လို့တဲ့အမှတ်မှာတတိကိုမှတ်တဲ့အမှတ်လွတ်မတော်အောင်နောက်ကကြောင်းညာဆိုင်ပြီးနေတာကိုပြောတာအဲ့ဒါကိုစာလို့အာတာပိဝရိယလို့သုံးပါတယ်ဟုတ်နော်ဟင် အဲတတိမာဆိုမှတ်တာပြောတာနော်။အပ္ပဒါနောဆိုတာမှတ်တဲ့နေရာလေးရဲ့အကြောင်းကိုသိတာကိုပြောတာနော်။အာတာပိတံပဇာနောတတိမာဝိနည်းယလောကိပိဋကဒေါမနတံပိဋကဒေါမနတံမရှုမိရင်ဖြစ်တတ်တဲ့ဟင်ချင်းမုံနှစ်ပါးကိုပေါ့လေကြိုက်စိတ်မကြိုက်စိတ်ဘူးဟုတ်ဗျာဝိနည်းယပယ်၍ဆိုတာအဲ့ဒါပြောတာနော်အဲ့ဒီတတိရဲ့အတိရဲ့ဝရိယအဲ့တော့တို့ဝရိယကိုထားဆို ဒီနေရာမှာဟိုဇန်နဲ့ကြတော့ဝိတက်နဲ့ဝိကာဟုတ်နော်တို့ယောဂီများနဲ့ပြောရင်ဝင်နေထွက်တယ်မှတ်တာမဟုတ်ဘူးအဲ့ဒါဝိတက်ပဲဘာမှဆောင်နေအဲ့ဒါဝိတက်ဟင်အဝင်နဲ့အဲအမှန်နဲ့ကိုက်နေအောင်အထွက်နဲ့အမှန်နဲ့ကိုက်နေအောင်တို့ဆရာများကတော့လက်ဝါးလေးနှစ်ခုကိုထပ်ကြဝိတက်ဆိုတာလက်ဝါးနှစ်ခုထပ်လို့ဟာမျိုးကွယ် ဟုတ်နော်အမှန်ပါဗျာဘဝနှစ်ခုလွတ်ထုံးပတ်ထပ်တလို့အဲ့ဒါဝိတ္တရတောင်းဟင်အာယုန်ကြီးအများကြီးကြားတဲ့ကနေပြီးကိုမှတ်နေတဲ့ဒီနာပြီးပြရဲ့အတွေ့အာယုန်ကြီးတစ်ခုတည်းပေါ်အောင်ကမှတ်နေတဲ့ပฏิကူပြောတာဟုတ်နော်ဝိသရာဆိုတာအဲ့ဒီရှုွက်နာပြီးဝထိတ်မှာကပ်ပြီးပြီးနေတဲ့အတိပြောတာသူအရေးကြီးဆုံးပဲဝိသရာကိုသာလို့ကပ်သုံးတတ်တယ်လို့သုံးပါတယ် ဝင်နေလို့ပေါ်လာတယ်ဝင်မှန်းပြီးနဲ့မပြီးနဲ့ဘယ်လိုဝင်မလဲကပ်ပြီးတော့သုံးတပ်ပေးနေရထွက်တယ်လို့မှတ်တယ်တတိကမှတ်ချက်ပေးတာထွက်တယ်လို့မှတ်ချက်ပေးလိုက်ဘူးလားအဲဒီခါကျအတီလေးကဘယ်လိုထွက်တာလဲဘယ်လိုထွက်တာလဲဆိုတော့ကပ်သုံးတပ်အကောမှာထွက်ပုံထွက်နေသွားမြရတယ်ဒါမို့ထွက်တာလည်းပြီးသွားမယ်ကလေးဘွယ်ကြီးဖြစ်သွားမယ်ဟုတ်နော်ကလေးဘွယ်ကြီးဖြစ်သွားမယ် ဟင်ဝင်မသည်ထော်မသည်နေရတော့ကလေးဘွေးကြီးပဲဟုတ်ဗျာဝင်ဘယ်လိုနေတယ်ထွက်ဘယ်လိုနေလဲကတုံးတတ်တဲ့အရေးကြီးဆုံးတို့ပြောနေကြတဲ့အတိုင်းဆိုရင်မစားဘူးတဲ့အစာစားတော့ငါထားတဲ့အောင်မိတတိကိုပြောတာတို့မိတ်ဆွေတယောက်ယောက်ကနေပြီးတော့တို့မစားဘူးတဲ့အစာလေးတစ်ခုလက်ဆောင်ပေးလိုက်တယ်ဒါပါမယ်ဘယ်ကလာတာဘယ်လောက်တောင်ပေးခဲ့ရတယ်စားကြည့်ပါဆိုတော့အမှမဲ့စားသလား သေချာလေးအာယုံပြုပြီးမှစားသလားသေချာလေးပြုမှစားပါဘူးတဝိကာရခင်ဗျားတို့အဲ့ဒီဝိကာရအပြင်မှာသုံးဘူးတာပဲကျုပ်ဝတ်ထဲမသုံးဘူးတာဟုတ်နော်ဟင်ကိုမတွေ့ဘူးတဲ့အာယုခံစားတုန်းကထားတဲ့တတိဟာအဲ့ဒါဝိကာရအရေးကြီးဆုံးသူတော့ချက်ပဲသူတော့ချက်ပဲဟိုကအမှတ်ကဘလောက်ပဲမှတ်ပြီးနေပြီအတိအမှအဲ့ဒါလိုက်ပြီးတော့ကပ်ပြီးပြီးမပြီးလို့ရှိရင်အတိမတိုးဘူးနော် မတူဘူးနော်အရေးကြီးဆုံးကတုန်တာအဲ့ဒါဝိသရာခေါ်ပါတယ်ဟေးအောင်မေအားလေးလေဟေးဟုတ်တော့ဟေးအဲ့တော့ဝင်နေဘယ်လိုနေတယ်ဆိုတော့အောင်မေအားလေးထွက်တယ်ထွက်ဘယ်လိုနေတယ်အောင်မေအားလေးအောင်မေအားကောင်းရင်ပရမဘောရာပဲရှုမှတ်အားကောင်းရင်ပညာမြုပ်တာပဲဝင်နေထွက်တယ်ကအတွေးမဝင်အောင်ပညာမြုပ်ပေးတာ သူကပညာမြုပ်ပေးုံတက်တက်ပဲရှိတယ်ပညာကသူ့ကြီးလာတာဟုတ်ဘူးလေအတွေးနဲ့လာတာပေါ့ဘူးလားအာယုံတော့လိုက်ပြီးပြေးမှအပြေးပေါ်မှလာတာလေအဲ့တော့ပြစ္ဆုတ်ပန်တဲတဲ့ကြတော့မတွေးဖြစ်မပြေးဖြစ်အောင်ဝင်နေထွက်တဲ့အဲ့ဒီဝိတက်ကပညာကိုမြုပ်ပေးနေတာဟင်ဟင်ဒီကလည်းတို့ပြောတော့ပြောမယ်တို့တို့ရွာတပြားတိုက်တပြားတိုက်တော့ အဲပစ္စည်းရှိတဲ့အိမ်တိုက်တပေါ်ဗျာအဲ့ဒါဟိုဘာတော့အောက်ကနေဆောင်းရသူကအော်တယ်မဆိုင်သူမကနဲ့နော်ဟင်မင်းတို့မိမတွေဘုံဆုံးမဖြစ်ကုန်မင်းနဲ့အော်မဆိုင်သူမကနဲ့နော်ဟင်မင်းတို့မိမတွေဘုံဆုံးမဖြစ်ကုန်မင်းနဲ့အော်တယ်လို့ပဲတတိကလည်းဝင်နေထွက်တယ်နဲ့ဆိုမဆိုင်သူမကနဲ့နော်ပြောပြီးတာပါဗျာဟင်အဲ့ဒါပြညာမြုပ်ပြတာ အတွေးမဝင်ဖြစ်အောင်စိတ်အပြင်ကိုလိုက်ပြီးတော့မတွေးဖြစ်အောင်မတွေးဖြစ်အောင်နဲ့မပြေးဖြစ်အောင်အဲ့ဒီဝင်နေထွက်တယ်မှတ်တယ်ဝိတက်ကတာဝန်ယူတာအဲ့ဒါဆရဏပဲဟုတ်နော်ဝင်ဘယ်လိုနေတယ်ထွက်ဘယ်လိုနေတယ်အဲ့ဒါလေးကတ်သုံးတာနေတာသူ့ကိုဝိသာသူကဗြဟ္မဖော်ထုတ်အဲ့ဒီကတ်သုံးတာအကောင်ရင်လူကြီးပွဲကြီးပဲလေအဲ့ဒါသူဗြဟ္မပေါ်မှာပဲလေဟင်ဟင်ဗြဟ္မပေါ်မှာပဲလေ ဟုတ်ကလားဗျမင်းအဲ့ဒါအရေးကြီးဆုံးများအဲ့ဒါအကောင်းလာလို့ပရမတ်ကတရက်တည်းတရက်တထိုင်နဲ့တထိုင်ပေါ်လာပြီဆိုရင်ကိုယ်လုံးပေါ်ကိုအာရတဲ့ပီတိပေါ်လာပီတိဆိုကိုယ်လုံးပလီကိုအာရတော့တာလေဓမ္မယုံတရားမှာကြောက်အောင်မလဲလားအဲ့ဒါကြောက်ပါဗျာဟင်အခုရောတရားမှာကြောက်မကြောက်ကြောက်ပါဗျာဟင်ကြောက်ပါဗျာ ဟုတ်ဘူးရအရင်ကခက်ခမရတို့ရေတကုံမှာပြောတာကျုပ်ဒီလာပြင်းချင်းမနေနဲ့ကြောက်ဘူးပြကြောက်ပါဘူးကြောက်ပါလက်ပေါ်များလာတော့မကြောက်တော့ဖုံမွားလို့မွားပါလေပါဒီလိုဟုတ်ချင်မဟုတ်ပါဘူးဖုံမွားလာတယ်ပါဟေးဟေးဘာလို့ဟိုကျွေးတော် တော့တွေးပေါ်မပူတန်းသူမရပါဘူးအဲ့ဒါနဲ့ဘူးပါဗျာဒါလေးဘယ်လိုလိုဟင်ဟင်အဲ့ဒီ BDR BD သွားကိုကိုလုတ်တဲ့အလုပ်ပေါ်နှစ်လိုအာရသဘောကြတာပြောတာလေအဲ့ဒီကကြစိတ်လည်းချမ်းသာပဲစိတ်ချမ်းသာကိုလည်းချမ်းသာတော့တာလေနားရခြင်းနဲ့ကြိုက်တဲ့ခဲလေးကြီးကိုမရှိတော့ပါဘူးတခါတလေမှစရာမရှိလို့နာကျင်လိုက်တာမနာတော့ဘူးဗျဟင် ဒုက္ခဖြစ်လာတော့တာအဲဒီခါကျဒီတသိမ့်ဆိုတသိမ့်ဖြစ်သွားတဲ့ဧကဂရာဖြစ်တော့တာလေကျုပ်ဝဲတဲ့ဆိုဒီလို့ဆိုဒီလို့တလို့တဲ့ပေါ့ဗျာတခြားလို့မရှိတော့ဘူးပေါ့ဟုတ်နော်အဲ့တော့ပီတိဒုက္ခဧကဂရာကနောက်ကဖြစ်ပေါ်တဲ့အကျိုးပါအကြောင်းကံကတော့ခုနကအမှန်နဲ့အတိလားဟုတ်နော်ဝိတ္တနဲ့ဝိသာသာဆိုအမှန်နဲ့အတိတယ်နော်အဲ့ဒီအတိကလည်းလူကြီးပွဲကြီးနဲ့ကလေးပွဲကြီးမဟုတ်ဘူးနော်ဟင် ကြည်တာတော့သိတာတော့ဟိုကလေးလည်းကြည်ရင်သိတာပဲထင်တယ်နော်ပွဲကင်းတော့မြင်မှာပဲသို့တော့ဇက်ကောင်လည်းသူကပြီးသွားတယ်ဇာလန်းတီမပါဘူးလူကြီးပွဲကြည့်တာတို့ဇာလန်းတီပါမှာဟုတ်ဟုတ်နော်လူကြီးပွဲကြည့်ကြည့်ရမှာဗျအဲဒါဆိုဆယ်ရက်များတောင်များသေးတယ်ဟင်ဆယ်ရက်များပါသေးဗျာကျွန်တော်ဟင်ဟင် အဲရေဒီကုံကိုပြောပါတပည့်တော်ဆယ်ရက်တိကူအာမထုတ်နိုင်ဘူးဘုရားဘုရားကဟောတာဝန်ခံတာတာမနဲ့နေယူညနေပြီးတဲ့ငန်းနေနေယူမနဲ့ပြီးတဲ့ဟင်တပည့်တော်မနဲ့တာပြီးပါငန်းနေကြမယ်လို့ပြောမှာဟင်လေဦးသူရေကြုံနေတာပဲပြောတယ်ပါတော့ပြောရအောင်လားရေဒီကုံဘာဖြစ်လို့ရောဟင် တို့ကသာညာနေတာကိုဟိုကတော့ဖြစ်နေပြက်ပဲမဟုတ်လားဖြစ်လာတယ်ဖြစ်ကြသွားတယ်ဖြစ်လာတယ်ဖြစ်ကြသွားတယ်ဖြစ်နေပြက်ပဲကြည့်စရာတွေကဒါရှိတာဒါရှိတာများများမရှိဘူးဟုတ်ဗျာအဲတော့တို့ပြောနေကြလဲရှိပါတယ်ဟိုဘုံကြီးကကုဒီတက်တော်ကုဒီဘေးကမကြီးပင်မှာဖုကြီးတက်ပြီးတော့သွားတွေ့ ကိုဒီကပြောင်းတယ်တို့ရှိခေကကပိယဆိုလို့ရှိရင်ပိတ်ဖြူအပြီးဝဲရတာလေဘုဒ္ဓရောဘဝနဲ့နေရဟင်အဲ့တော့ဘုဒ္ဓရောကိုပြောတယ်ဘုရားဘုန်းကြီးကတော့လူကျင်တာတော့ဖုသားသားကျင်တာပေါ့ဗျာဟင်သူတော့ဟိုလိုမကြီးပင်ပေါ်မှာဖုကြည့်တတ်သွားတယ်မက်ကပ်ပြီးလိုက်ဆိုရင်သူ့အဘဒိမှာပေါ့အဲ့တော့အဘကလေးရဲ့လွတ်အောင်ပို့လေဟုတ်ဗျာဖုသားလေးလည်းစားရအောင်ဖိုးသူတော့ဟဲ့သူတော့ ဟိုကုရိဘေးကမကြီးကိုင်းကိုငင်သွားရီးကြည့်စမ်းကိုဘုန်းကြီးကမကြီးကိုင်းကြီးပေးချင်တာလားဟုတ်ကလားဟင်ဟင်ဒီတို့ကဘာကြီးနေတော့ဟင်ဟင်ဘုန်းကြီးကဖုတ်ဘူးမြင်စေချင်တယ် ဖိုးသူတော်ကအာဆိုတော့မကြီးကိုင်းကြီးတာပေါ့တကိုင်းနှကိုင်းသုံးကိုင်းလေးကိုင်းငါးကိုင်း၆ကိုင်းခုနှစ်ကိုင်းဖျားဘူးဟိုကနေစီချင်တာပေါ့ဒီခါတော့မကြီးကိုင်းနေကိုယ်အာဘုံဖိုးသူတော်ကြီးတို့ရေဘုံတော့ပဲလေတို့ဟင်လေဒီပါဘူးဖိုးသူတော်တဲ့ရေဘုံတော့ဟင်ဖိုးသူတော်နဲ့ရေဘုံပဲတို့ဟင်အဲ့တော့တစ်ခါ ဘုရောဘုံမြခိုင်းတာထပ်ယူအောင်ကွာညီပြန်ခုနှစ်ကားဟင်ဟင်ဘာလို့မနဲ့နေကြရနေမဖြစ်တာလဲဆိုတော့ဟင်မကြီးကိုကလာဟဲ့ကိုကလာဟဲ့ဟင်မျက်စိရှင်မနော်မကြီးကိုင်းရဲ့အပွေးနဲ့ဖုံ ကြောနေတာလည်းပိတ်ကွာတာမဟုတ်ဘူးကြာမကြီးကိုင်းကလည်းငွေငွေရှင်နေဖုတ်ကားကိုမျက်စိရှင်ပါမောမျက်စိမရှင်လို့နေပါအဲ့တော့ဘုန်းကြီးကခဏခဏရီခိုင်းနေရင်အကြောင်းရှိလို့ဆိုတာတော့ညာပါသိနေနော်အမှန်ပါဗျာအကြောင်းရှိလို့ငါဒါကိုရီခိုင်းနေညာပါရမယ် ငါဆရာဘုန်းကြီးခဏခဏကြီးခိုင်းတာကြောက်စီလို့ဒါတော့တော့ညာပါမယ်ဝိပဿနာညာလုံးမှာဟုတ်နော်မေတော့ခုတော့မကြီးကြိုက်လို့မကြီးကြိုက်ဟင်ဟင်တုံးချင်းလေးချင်းအဲမကြီးကြိုက်ခုနကိုင်းကမတော်တော့ဟင်တို့တော့ဘုသူတော်ကခုနကိုင်းလားတို့ကဝင်နေထွက်နှစ်ကိုင်းဟင် ဟိုဖိုးသူတော်မမြင်တာထားပါတော့ခုနကိုင်းဒီကဘယ်နှကိုင်းလဲနှကိုင်းလဲပါဗျာမြင်သေးဘူးလားဟိုဟိုမြင်ရအောင်အဲဖိုးသူတော်နဲ့ရေကုန်ပဲဟိုအားတော့ဟင်ဖိုးတော်ကိုတော့ဖိုးသူတော်နဲ့ရေကုန်ပဲကပူအားတော့ဆိုဘောဟင်ဖိုးသူတော်ပူအားတယ် 我要哭的该我受不了，你看那该细些了啊！哎哎，来打的不阿吧？那哭个啥呀？哎喽，阿来阿来哭多了啊！သူ့ခံရမလားလို့တခါမှငကခုနကိုင်းလေးရှိတာခဏခဏကြီးခံရမလားလို့စိတ်တူသေးတယ်။နောက်တစ်ခါထကြည့်ဝင်သွားတော့တကိုင်းငကိုင်းသုံးကိုင်းဒီကိုင်းငကိုင်း၆ကိုင်း ခုနှစ်တိုင်းဖျားဟင်ဟင်ဟင်ဘာသူအာရာကြီးကိုအာရာတိုင်းမပြီးဘူးဗျာဆရာပြန်စိတ်တူသေးတယ်ဗျာတူသေးတော့တူပါဗျာ အဲတော့ဘုံကြီးရစိတ်ဆုံးမှဆုံးနဲ့ဆင်းလာလားငါကြီးပြတ်တစ်ခိုင်းတစ်ခိုင်းသုံးခိုင်းဒီကငါးခိုင်း၆ခိုင်းဖုတ်ကိုင်းတယ်အဲဒီခါတော့မဖို့မြင်လာတယ်ဟင်ဒီဒီကိုဒီဒီလေကြော်ရတော့ရင်းပြီးတော့ပါတယ်ဟုတ်တော့ဟင်ဟိုကခုနှစ်ခိုင်းကြီးရတာတို့ကနှစ်ခိုင်းဝင်ပြီးထွက်ထွက်ပြီး တာလိညာဘာဘူးပိတ်လိုအပ်တာနော်ခုနဝိသရာလေးကသုံးတတ်တဲ့အာလေးပရမတ်သူပေါ်ထုတ်မှာဝင်ဘယ်လိုနေထုတ်ဘယ်လိုနေတယ်အဲ့ဒီကသုံးတတ်အာလေးဒီရှုပ်ဝင်တာကပ်ပြီးတော့အတိကပ်ပြီးတော့သိနေရတဲ့အာလေးပါပဲတို့ဝေကူဆရာတော်ဘုရားဆရာတော်တို့လူအကုန်လုံးမပြောတော့ပါဘူးတတိတဲ့တိတတိတဲ့ပြီးအောင်ကြိုးစားတတိတဲ့တိတတိတဲ့ပြီးဆိုတာနဲ့ကသုံးတတ်တာတူတူနော်မှန်ပါဗျာ ကြိုးစားဆိုတာနဲ့ကြောင်းကြဆိုင်ခိုင်းတာအတူတူနော်ဟုတ်နော်ဆရာတော်ဘုရားရဲ့တော့တို့လူများများမပြောပါဘူးပညာရှိဆိုတော့တတိတဲ့တိတတိတဲ့တိနေအောင်ကြိုးစားဒါပဲပြောပါတယ်ဟုတ်နော်တိနေဖို့အရေးကြီးဆုံးအဲ့ဒီကပ်ပြီးပါဟုတ်နော်ဒီအားအရေးကြီးသူ့တို့ကနောက်ကတို့ခုနကဟိုကြောက်လဲလို့ပဲလေဝဲဝီတင်းမလို့ပဲလေအာတာပြီးဆိုရှုခွင့်နဲ့မှတ်စစ် အဲဒီရှုွက်ထဲမှာအဲဒီကတ်သုံးတာအာဒီကောင်းလာရင်သူ့အထဲထဲကိုနစ်တဲ့နစ်အောင်အဲဒါကိုထိုးတာထိုးမှထွင်းပြီးမှာဟုတ်ထိုးထွင်းပြီးတယ်ဆိုတော့အများသုံးနေတာမဟုတ်ဘူးလားဟုတ်နော်အဲဒီကြောင်းရဆိုင်အာကောင်းမှအတွင်းကိုနှိုက်ပြီးတာဟုတ်နော်အပေါ်ယံပြီးမဟုတ်ဘူးအပေါ်ယံမှာပညာတွေအများဆုံးရှိတာလေသူကပရမတ်ပြီးရင်အတွင်းထိမြင်အောင်ကြည့်ရမှာဗျဟုတ်ကလားဗျထိုးထွင်းပြီးထိုးထွင်းပြီးဆိုအဲဒီတိုင်းဆိုရင်တော့ ဟောဘုရားကဟောတာရှိသေးရအဲဒီတိုင်းအားထုတ်ရင်ခုနှစ်ရက်နဲ့ရရမယ်တဲ့သူတရားအဲတော့ရေတဘုံဆရာတော်ရှောက်ခေရက်တိမထားပါနဲ့ဘုရားအဲတော့ရှောက်ရဲပါမလားရောဘာပြဖြစ်လဲဟောဘာဖြစ်လို့တော့ဟေးဟေး အဲမကြောက်သေးဘူးနဲ့ထင်ကမကြောက်သေးဘူးဟင်ဟင်နဲ့ထင်ကမကြောက်သေးဘူးဒီလိုဖြစ်နေတာဟိုတို့ထောင်သားတွေပေးတံကြထားတဲ့ပုဂ္ဂိုလ်ပွားကြည့်ပါတို့လိုမဟုတ်ပါတို့လိုမဟုတ်ဘယ်နည်းဘယ်ရက်ပေးတံဆိုဟုတ်ရကျိုးပြီးတဲ့နေရာကောင်းကျိုးပေးစီတွေမပြီးဘူး ငါပြီးမချင်းกว่าပါသေးတယ်ကျိုးပေးဆိုကျိုးပေးလိုက်တယ်ကျိုးကနေပြကြသွားတယ်ပြီးရတယ်တည်တည်မတည်တည်ဆိုတာပြီးရတယ်မတည်မချင်းဆိုတာထည့်ရတယ်အမိန်ပြီးတဲ့ထဲမှာလေကျိုးပေးတတ်သေးဆိုရင်တစ်မျိုးเนาะမသိမချင်းဆိုတာတမျိုးတော့ကြိုးပြီးတတ်တယ်နေတာအဲ့လိုပုဂ္ဂိုလ်မျိုးဟာခုနှစ်ရက်လောက်ပြီးဖို့ရရဲ့ကြံတော့လဲဆိုရင်သူ့စိတ်ပဲလိုနေလို့ ဟုတ်နော်စားတော့ဟောပြောပြောရှိဖို့မလားရှိပါပါနေတော့ဟောပြောပါအိတ်တော့ဟောပြောပါသူတော့သူကခုနှစ်ရက်လို့တရားသူရချထားတော့သူကခုနှစ်ရက်ရှိသေးတယ်နော်သူကလက်ဖြင့်ကဒီမှာမရှိမှမဒီမှာဒီကွေတော်လည်းမဆမ်းဘူးဆံတော်လည်းမကွေဘူးဟုတ်နော်အဲ့တော့ဟိုကခုနှစ်ရက်တောင်ကြူကြောက်စား သူကခုနှစ်ရက်တည်နေနိုင်ပြီတဲ့သူကနေနိုင်ဘူးနေအာခုနှစ်ရက်တည်နေတပြီတော့နေမယ်လို့ပြောရဲလို့ပြောရဲပါဗျာဒီမကြောက်လို့ခင်ဗျားတို့ဒီမကြောက်လို့မကြောက်လို့ဟင်ကြောက်မယ်လည်းမထင်မောင်းတာဟင်ဟင်ဒီတို့တော်ကကြဘိုးတွေနဲ့တော့သိကွာမှမထင်ပါဘူး တော်တော်တော်မှာကြဘိုးဒီအာကြီးလို့ရှိရင်ရှင်တော်လေးတို့ဘာတွေတို့ရင်နှွေးနဲ့ပြုတ်သွားတာတချို့ကြဘိုးကဟိုတွေးမစိုးတော့ခုံမဲရှိတာလေဟင်အခုမဲသေးတော့မသေးသေးဘူးခုံမဲရှိတာအဲ့ဒီဟာကတော်တော်ရင်နှွေးဘူးလောက်ကတော့ဘာမှမရှိဘူးဟင်တော်တော်ရင်နှွေးဘူးတော့ဘာမှမရှိဘူးလားသေးဘူးလားဟင်ဟင်တူလေအဲ့ဒီဟိုတော့ကြဘိုးတွေးကတဲ့ဆိုးမထင်နဲ့ဟုတ်နော် တို့မကြောက်တာဟုတ်နော်မကြောက်တာမကြောက်တာကိုမဟုတ်ဘူးကြောက်ရခေါင်းမှန်းကိုမသိတာနော်မကြောက်တာလားကြောက်ရခေါင်းမှန်းမသိတာလားဟုတ်ကလားဟင်တို့ကတော့ဆရာဘာပေါအောင်ကိုပြောမှာဟင်ဟင်ရေတဘုံတောင်ကယောဂီတွေကကြောက်ရခေါင်းမှန်းမသိတာတွေ အဲ့လိုကိုပြောမှာမနေတော့ဆရာမကူပါရောဟင်ဟင်ရေတကွန်တောင်ကယောဂီတွေကကြောက်ရခေါင်းမှန်းကိုမသိတာဒီဘာလို့ပြောမှာမနေတော့ဟင်လို့တော့ဘူးလားဟင်တို့မကြောက်တာသိဘူးနော်မကြောက်လို့ဒီလောက်ကြီးနာလာရှိဖြစ်နေတာတရားကဖြစ်နေဖြစ်ပဲလေဟင်မကြည့်ခိုင်းနေနှခိုင်းနေအတီးနဲ့ အတိကလည်းဟိုအမှန်နဲ့ပါတော့အဝင်နဲ့အတိကလည်းမကြည့်ခိုင်းနဲ့ဖုတ်ဖိုင်လေးကြည့်နိုင်မှမင်းလားနော်မထွက်နဲ့အဲအတိလေးထွက်နဲ့ထွန်မှန်းတိလေးပြောတာလားထွက်မဲ့ထွက်တာနဲ့ထွန်မှန်းတိဝင်နာနဲ့ဝင်မှန်းတိကြည့်ခိုင်းနဲ့ဖုတ်တဲ့ဆိုးတယ်နော်ကြည့်နိုင်မှမြင်တယ်ဉာဏ်သိလူအပ်ပါတယ်တောင်ဝိပဿနာစိတ်လုံငန်းဉာဏ်လုံငန်းပြောတာဟုတ်ကလားဗျာဟင် မြင်နိုင်မှမလားဖို့နင်ဟိုကရှာထုတ်ပြီးဟိုနောက်ကအမိလှုပ်ကြတာတုံးမြင်မှမလားဟင်ဟင်ဟင်ဟိုကကောင်မူကပ်ပိုးနေတာလေမကြီးကိုင်းဘူးဟင်အဝင်နဲ့အတီလေးကလည်းကပ်ပိုးလိုက်နေတာထွန်းတဲ့တီကလည်းကပ်ပိုးလိုက်နေတာမျက်စိရှင်မနော်ဟုတ်လားစိတ်ပါလဲပါကြည့်ပါ စိတ်မပါလည်းမပါမရဘူးအဲဒါဆိုခုနှစ်ရက်နဲ့ပြီးတယ်တဲ့ဗျဆယ်ရက်တော့မလိုပါဘူးတဲ့ဗျဟုတ်ဗျာအဲဖရာရှင်ကရေတဘွန်တောင်းနေလဲရှိသေးလို့နဲ့တူပါတယ်ခုနှစ်ရက်နဲ့မရရင်ခုနှစ်နှစ်ကြာကြာရမယ်ဒီကောမရှိသေးလို့တဲ့ဒီကောတကြံနေသေးလို့ခေါ်တာဆက်နေတယ်ဗျာဟေးတကား သာကတာဆရာကနောက်ကနေနောက်ရောင်လိုက်ပေးတယ်ကြာရဲ့ဖရာကတော့ခုနှစ်နှစ်တင်နော်ဟင်အထာကတာဆရာကဒီတိုင်းသာကြိုးစားပါတဲ့ရေတဘုံလေးအားငယ်ပါဆိုလို့ပြောဟင်မတိခင်ကိုယာနာဖြစ်ရင်ဖြစ်မဖြစ်အနာခံပဲဟင်ဟုတ်လားအဲထာကတာဆရာကတို့ရေတဘုံလေးခပ်ပြင်းပြင်းလေးခပ်ပြင်းပြင်းလေးအတွက်ကို အာမခံလို့အာမလျှော့အောင်ပြောတာနေမှာပဲဗျာဟင်တကယ်လို့ဒီဘဝဒီကနေ့မရရင်နောက်ဘဝမှာပြည့်စုံကဗုဒ္ဓဖြစ်ရင်ဖြစ်ခဲ့အကြီးကဗျာဘာလို့ညီလာတော့ဗျာအကြီးတကုန်းလေးလို့အပြင်းကြီးအပြင်းကြီးရှိသေးလို့ဟင်အဲဒါကလည်းဆရာကလေအဲတခါနောက်ဘဝကိုပြည့်စုံကဗုဒ္ဓသို့မဟုတ်ယ ahanan ဖြစ်ရင်ဖြစ်မဖြစ်ခဲ့တော့တဲ့ သူကအဲ့လိုထိကူဟဲ့ဟင်နောက်မေထရသာသနာကြရင်နဲ့ဤတဲ့ဘွေဒူးကြီးနဲ့တောင်းဝင်ရမှာလေဒီတိုင်းမှသွားရင်လေဟင်ဟင်အဲ့အာမစောနဲ့နော်နောက်မေထရတောင်းနေတယ်အဲ့ဒီခါကျဤတဲ့နဲ့တောင်းဝင်มาတယ်ဗျမင်းတို့ဟင် တော်သေးလားမရတော့ပါဘူးဟုတ်ပါမလားနောက်ဘဝလောက်တော့ညီပါဦးဟင်ဒီဘဝပြကြီးချလိုက်ကြတော့မှာဘယ်နေတော့ဒီလိုလေးဟင်ဟင်ဟင်ဒီဘဝပြကြီးချတော့မှာလည်းဘူးပါဟင်အဲ့တော့တို့ကဒါတတိလေးတစ်လုံးနဲ့ဖြစ်ဖြစ်ဒါရှုဖို့ပြောတာပါခြားဘာမှမပေါ့နော်မာယာမာလကုနာတတိယေတိယေကျောင်းရဆိုင်အားလေးဒီသုံးရဲ့ပဲ ဟို39ပါးတွေဘာတွေပြောမနေနဲ့ဒီသုံးချက်နာနာကဟုတ်နော်မှတ်တဲ့ဒီဘိုးအရေးကြီးပါဟုတ်တယ်အဲပြီးတဲ့ဒိုးဘိုးအရေးကြီးပါမှတ်ပါပြီးပါဒိုးပါဒိုးဘိုးစွာအာတာပြီးပါမှထင်နော်ဒီသုံးချက်ကလေးနာနာကိုင်ညာကဲတို့ဒီလာယူပြီးမှလူကြလို့ဒီလာယူကြလို့ aham bhante aham bhante taranina kaha taranina kaha chinga bambana gata chinga bambana gata upotata tila upotata tila tamati yami tamati yami အရှင်ဘုရားအရှင်ဘုရားဘုရားတပည့်တော်သည်ဘုရားတပည့်တော်သည်ပရဏဂုံပရဏဂုံသုံးပါးနှင့်သုံးပါးနှင့်ရှစ်ပါးတော်ရှစ်ပါးတော်သီလတော်မြတ်ကိုသီလတော်မြတ်ကိုခံယူခံယူ ပါ၏သာဝတိပါ၏အရှင်ဘုရားအရှင်ဘုရားကဲတီလာတီတော့လှူမယ်နော်ပန်သာလည်းတို့ပြောပြီးပြီးမှတ်မိပါတယ်ဘုရားကျင့်တယ်လို့ကျင့်၍ဘုရားတည်တယ်လို့တည်နေတာပန်သာနော်ဟုတ်နော်သူဘုံကြီးဆိုရင်ပုဂ္ဂူပါမှာပေါ့ပန်သာဆိုတော့ပုဂ္ဂူပါသေးလို့လားပါပါဘုရားအဲသူပฏิပါဏကောင်းကောင်းမှတ်တာညာဥစုပฏิပါဏဖြောင်းဖြောင်းမှတ်တာညာမဟုတ်လားဟုတ်နော်အဲဒီညာလေးကိုအာယုံပြုရမှာနော် ကယ်လှူကြစုဗန္တိဗန္တိသံပါရသံပါရဘောတာဘောတာဒုက္ခတောဒုက္ခတောမောဒနာထာယမောဒနာထာယနိဗ္ဗာနပနိဗ္ဗာနတသိစိကရိယာယသိစိကရိယာယဣမာနိ อิมานิตัตตาปะตัตตาปะวุทุนิวุทุนิปังกาตะปังกาตะธีมะธีมะปังกาตะปังกาตะธีมะธีมะปังกาตะปังกาตะธีมะธีมะปันติပါဠိရှင်ဘုရားရှင်ဘုရားမေယံမေယံဘုရားတပည့်တော်ဘုရားတပည့်တော်တပည့်တော်မာတို့သည်တပည့်တော်မာတို့သည်သံပါရ သံသာရဝတ္တဝတ္တဒုက္ခဒုက္ခသောဆင်းရဲအလုံးမှာဆင်းရဲအလုံးမှာမောဒနာထာယမောဒနာထာယလွတ်မြောက်ရန်လွတ်မြောက်ရန်နိဗ္ဗာန်နိဗ္ဗာန်တအစွဲကင်းရန်အစွဲကင်းရန်တဏှာကင်းရန်တဏှာကင်းရန်နိဗ္ဗာန်ကိုနိဗ္ဗာန်ကိုကရိယာယကရိယာယမြင့်မြင့်ကိုတွေ့မြင့်မြင့်ကိုတွေ့ကိုတိုင်တွေ့ရကိုတိုင်တွေ့ရဩဒိတဩဒိတကြည်သူ ဤလူ၏ဣမာနိဣမာနိသာတပသာတပဝတ္ထုနိဝတ္ထုနိသွံသွံသင်္ကံသင်္ကံသာစီသောသာစီသောဤလူဝေဝတ္ထုဤလူဝေဝတ္ထုသုစုတို့ကိုသုစုတို့ကိုကတ္တတံကတ္တသာသနာတော်၌သာသနာတော်၌သွံဆောင်လျက်သွံဆောင်လျက်ရှိတော်မူသောရှိတော်မူသောသံဃာတော်သံဃာတော်ရှင်ကောင်းရှင်ကောင်းရှင်မြတ်ရှင်မြတ် ပေါင်းအားတပေါင်းအားဒီမဒီမသက်ကသက်ကလူတန်းပါကုန်ဤလူတန်းပါကုန်ဤရှင်ဘုရားရှင်ဘုရားအာပမာတိနမမိမရေမဘောမဖာတော့တတိတရားဖြင့်ဗံပါတိတတိလသမာဓိပညာသုံးသိက္ခာကိုလုံညုံစွာဆောင်ထိန်ဆောက်တည်နိုင်ကြပါစေ။